ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလာပြီကျော်12ရက်2021ခုဆယ်လပိုင်း2ရက်စနေနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမင်းဝန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောကြားလာတာ ဒီနေ့မင်္ဂလာတရားတော်အပိုင်း33ဖုဒ္ဓတ္တလောကဓမ္မေဟိစိတ်တံယတ္တနာကံပတိအသောကံဝိရဇံခေမံဧတံမင်္ဂလမုဒ္ဓမံနဲ့ဒေဝဗုဒ္ဓတိလို ရေးဖြင့်မေးလျှောက်လာသောဩနတ္တလောကဓမ္မေဟိလောကရန်တရားတို့နှင့်ဖုဒ္ဓတ္တတွေ့ကြုံရသော ယတအကျင်ပုဂ္ဂိုလ်ဤစိတ်တံစိတ်တိနကံပတိမတုံလှုပ်အတောကံစိုးရင်ပူဆွေးခြင်းလည်းမရှိဝိရဇာယာကစာသောမြူလည်းမရှိခေမံဘေးလည်းမရှိဧတံဤလေးပါးကဥဒ္ဓမံကောင်းမြတ်သောမင်္ဂလာမင်္ဂလာတရားပေ၏တဲ့တပြေကံဆိုတော့ဘုရားကြီးရဲ့နေသေးရပေါ့နော်ဒီကထာဖြင့်မင်္ဂလာတရား ၄ပါးမြတ်စွာဘုရားဟောတယ်နော်အဲ့ဒါကိုဆရာကြီးတကုံဥထုမြင့်ကဘလို့ရေးတော့ဆင်းရဲချမ်းသာတဘာဝတွေ့ကြုံနေကြလူတိုင်းပြီ ကောင်းဆိုးနှစ်တန်အစုံတွဲလို့တလဲစီလဲအမြဲနေ လောကရန်ကြုံမဖြုံတမ်းပေါ့မတုံစမ်းနဲ့စိတ်ခိုင်စီတောကကိုထိန်ရမသိန်အင်းငိမ့်ချမ်းသာနေအဲ့ဒါမှဗုဒ္ဓဘာသာကဗမင်္ဂလာတွေတဲ့ အဲ့တော့ဒီကနေ့ဒီမင်္ဂလာတရား၄ပါးတဲ့ကဗုဒ္ဓတ္တလောကဓမ္မေဟိစိတ်တံယတ္တနကံပတိဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့ပြောရမယ်နော်လောကဓမ္မတရားနဲ့တွေ့လာကြုံလာတဲ့အခါမှာမိမိတို့ရဲ့စိတ်ကို မတုံလှုပ်အောင် ထိမ့်သိမ့်နိုင်ခြင်းဟာအလွန်ကြီးကျယ်တဲ့မင်္ဂလာနော် ဆင်းရဲချမ်းသာတဘာဝတွေ့ကြုံနေကြလူတိုင်းပဲကောင်းဆိုးနှစ်တန်အစုံ တွဲလို့တလဲ့စီလဲအမြဲနေလောကရန်ကြုံမဖြုံတမ်းပေါ့မတုံစမ်းနဲ့စိတ်ခိုင်စီအလွန်ကိုကောင်းတဲ့စကလုံးလေးတွေနဲ့သုံးနှုံးပြီးတော့အတိဘယ်ကိုတိတိမိမိရေးထားတယ်လို့ဆိုနိုင်နော်လောကမှာဘယ်လိုလောကရန်တရားတွေနဲ့ပဲတွေ့တွေ့ ကိုယ့်ရဲ့စိတ်ကိုမတုံ့လောက်အောင်ထိမ့်သိမ့်နိုင်ခြင်းဟာအလွန်ကြီးကျယ်မြင့်မြတ်တဲ့မင်္ဂလာတဲ့တကယ်စင်စစ်ဒီမင်္ဂလာတရားကအတောကုန်ခယဟန္တာအရှင်မြတ်များသိတာလဲအပြည့်အဝရနိုင်တဲ့မင်္ဂလာပေါ့နော်အရိယသစ္စာနာတတနာသစ္စာလေးပါးကိုမဲ့ဉာဏ်ဖြင့်သိမြင်ခြင်းနိဗ္ဗာန်သစ္စိကိရိယာ နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းဘုံဉဏ်၄ပါးဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းအရင်နေ့တွေကပြောခဲ့တဲ့မင်္ဂလာတရားတွေနော်အဲ့ဒါလိုယဟနာဖြစ်သွားပြီစိတ်ကိုတုံလှုပ်စေတဲ့ကိလေသာတရားတွေကင်းကွာသွားပြီဆိုတော့ဘလို့လောကရန်တရားတွေနဲ့ပဲတွေ့တွေ့အဲ့ဒီယဟနာရှင်မြတ်ရဲ့စိတ်တန်တာမှာ တုံလှုပ်တယ်ဆိုတာမရှိဘူး ဟုတ်လားနကံပတိမတုံလို့ကိုအတောကံဘလို့ပျက်စီးမှုတွေနဲ့ပဲကြုံကြုံစိုးရိမ်မှုဆိုတာမရှိဘူးဝိရဇံဘလို့အခြေအနေဘလို့အကြောင်းတရားတွေနဲ့ပဲတွေ့ရတွေ့ရစိတ်ထဲမှာကိလေသာမြူတွေပေကြံသွားတယ်ဆိုတာမရှိဘူးခေမံအတွင်းရန်အပြင်ရန်ဘေးရန်ဟုတ်သည်မြကင်းကွာသည်ဖြင့် အလွန်တရာမှအေးချမ်းသွားပြီဟုတ်လားအဲ့ဒါဒီကနေ့ဘုံဘုံတို့ဒီမင်္ဂလာတရား၄ပါးတဲကလောကရန်ကြုံမဖြုံစရန်ပေါ့မတုံစမ်းနဲ့စိတ်ခိုင်စေဆိုတာလေးကိုပြောရအောင်နော်တော့လောကရန်တရားဆိုတာဘာကြောင့်လောကရန်တရားလို့ပြောရတာတော့လောကရန်တရားရဲ့အတိပ္ပယ် လောကမှာရှိနေကြတဲ့နေနေကြတဲ့တတ္တဝါတိုင်းတွေ့ရကြုံရတဲ့တရားမို့လို့လောကရန်တရားလို့ပြောတာဘယ်သူမှရှောင်မရလွှဲမရတွေ့ကြုံကြရမြဲဓမ္မတာတွေ့ကြကြုံကြဒါကြောင့်လောကရန်တရားလို့ပြောတာလောကရန်တရားဘယ်နှပါးရှိတယ်လို့မှတ်သားထားကြတော့၈ပါးနော်လာဘောအလာဘောယတောအာယတော နေနာပတန်တာဒုက္ခဒုက္ခလလဘရခြင်းမရခြင်းအချွေရန်ရှိခြင်းမရှိခြင်းချီးမွမ်းခြင်း ကဲ့ရဲ့ခြင်းချမ်းသာခြင်းဆင်းရဲခြင်းလောကဓာတ်တရား၈ပါးအဲ့ဒီလောကဓာတ်တရား၈ပါးကိုမြတ်စွာဘုရားက လောကမှာဖြစ်နေကြတဲ့တတ္တဝါတိုင်းတတ္တဝါတိုင်းတွေ့ကြရကြုံကြရလို့လောကဓမ္မ လောကကြီးရဲ့တရားတနည်းအားဖြင့်လောကရန်တရားလို့ဒီလိုပြောတာဒါလူတိုင်းတွေ့ရမှာကြုံရမှာအဲ့လိုတွေ့ကြုံကြရတဲ့နေရာမှာအကြောင်းတရားမျိုးစုံကြောင့်တွေ့ကြုံကြရတယ်အတိတ်ကံကြောင့်တွေ့ကြကြုံကြရတာရှိတယ်ပြစ္ဆုတ်ပံမိမိရဲ့လောက်ရပြစ္ဆုတ်ပံကံတရားကြောင့်တွေ့ကြကြုံကြရတာလည်းရှိတယ်လောကမှာလူရလို့ဖြစ်လာလို့ကိုပဲလူလောကရဲ့ အကောင်အဆိုးအမျိုးမျိုးကို တွေ့ကြုံခံစားကြရတာလည်းရှိတယ်။နော်ရှေးအတိတ်ကပြုခဲ့တဲ့ကောင်းကံဆိုးကံတို့ကြောင့်နော်ဒီဘဝမှာအကောင်အဆိုးအမျိုးမျိုးသောလောကဓာတ်တရားတွေဟုတ်လားတွေ့ရတယ်ကြုံရတယ်။ဆက်ပြီးတော့စဉ်းစားကြည့်ဒီပြစ္ဆုတ်ပံမှာဘုံဘုံတို့တွေ့ကြုံနေရတဲ့အကောင်အဆိုးအမျိုးမျိုးဟာအတိတ်ကံကြောင့်ကြီးတွေ့ကြကြုံကြရတာမဟုတ်ဘူးပြစ္ဆုတ်ပံမိမိရဲ့လို့ရကြောင့်တွေ့ကြကြုံကြရတာလည်းအများကြီးရှိတယ် တော့ဒီဘဝမှာကိုကစေကောင်းနှလုံးကောင်းအခြေခံလို့မိကောင်းဆွေကောင်းနဲ့ပေါင်းသင်းလို့နော်ကိုရဲ့စိတ်ကိုဆုံးမပြီးတော့နော်ကောင်းမြတ်တာတွေဖြစ်အောင်ကြိုးပမ်းအထောက်မယ်ဆိုလို့ရှိရင်ကောင်းတဲ့လောကဓာတ်တရားတွေတွေ့ရမှာအမေယုံမှာဆွေယုံမှာနဲ့ပေါင်းပြီးလို့ကိုယ့်ရဲ့စိတ်ထားကလည်းညံပြင်းလို့အလုတာကိုင်းတာပြောတာဆိုတာတွေးတာကြံတာတွေကတော့ယုံညံ့မယ်ဆိုရင်လည်းပဲဆိုးတဲ့လောကဓာတ်တရားတွေနဲ့တွေ့ရမှာပဲဒါလည်းပဲအလွန်ထင်ရှားတယ်လို့ဘုံဘုံကထင်ပါတယ် နော်တချို့ဒီဘဝတွေမဲ့သူ့ရဲ့လုပ်ရက်တွေမှန်ကန်တော့ကောင်းမွန်တော့ကောင်းတာတွေဖြစ်တာပေါ့နော်ဒီဘဝတွေမဲ့သူ့ရဲ့လုပ်ရက်တွေကမှားယွင်းတော့ဆိုးသွမ်းတော့မကောင်းတာတွေတွေ့ရကြုံရဖြစ်ရတာပေါ့ဟုတ်လားဒါကြောင့်အတိတ်ကံကြောင့်ကြီးလောကဓာတ်တွေတွေ့ရတာလို့မထင်လေနဲ့နော်ပိစုပန်ကိုယ့်ရဲ့ကောင်းမှုဆိုးမှုကြောင့်လည်းပဲလောကဓာတ်တရားတွေတွေ့ရသေးတယ်လို့နားလည်ရနောက်တစ်ချက်ဓာတ်ထက်ပိုပြီးတော့ဘုံဘုံတို့ကြည်ကြဲပြက်ပြက် လောကဓာန်တရားတွေတွေ့ရတဲ့ပုံကလေးလောကဓာန်ဘာကြောင့်တွေ့ရသလဲအကြောင်းတရားလေးတွေကိုဘုံဘုံတို့မှန်မှန်ကန်ကန်သိမယ်ဆိုရင်လောကဓာန်တရားတွေ့လာတဲ့အခါမှာစိတ်ထဲမှာပိုးပြီးတော့မှန်မှန်ကန်ကန်တည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်တာပေါ့။ဘာကြောင့်လောကဓာန်တွေတွေ့ရသလဲအဓိကကတော့ကိုလှုပ်ထားတာ ကိုရတာပဲ။ဟုတ်တယ်မဟုတ်လား။ကိုလှုပ်ထားတာကိုရတာ။အဲ့ဒီအခြေခံအမှန်တရားကိုဘုံဘုံတို့မြင်မယ်ဆိုလို့ရှိရင် လောကဓာတ်တရားနဲ့တွေ့တဲ့အခါမှာဘုန်းတို့စိတ်ဟာပို့ပြီးတော့တည်ငြိမ်နိုင်တယ်ဟုတ်လားဒါကြောင့်ဘာကြောင့်လောကဓာတ်တရားတွေတွေ့ရတယ်လဲဆိုတာကိုအရင်ဘုန်းဘုန်းတို့ပြောနေတယ်နော်အတိတ်ကံကြောင့်အတိတ်ကကိုယ့်ရဲ့လုပ်ရက်ကြောင့်ဒါလည်းပြစ်ပယ်ထားလို့မရဘူးနော်မနေ့တုန်းကလုပ်ရက်ကိုဒီနေ့တာဝန်ယူရတယ်အဲ့ဒါလိုပဲအရင်ဘဝလုပ်ရက်တွေနော်ဒီဘဝမှာလာပြီးတော့အကျိုးသက်ရောက်နေတာတွေအများကြီးရှိနော်ခပ်ပြစ္ဆုတ်ပံဒီဘဝမှာကိုယ့်ရဲ့ကောင်းမှုဆုမှုစောစောကပြောခဲ့ပြီနော် အဲဒါတွေကိုနားလည်ဖို့လိုသလိုနောက်ထပ်နားလည်ဖို့ရှိသေးတဲ့အကြောင်းတရားအဲ့ဒါကဘာလဲဆိုတော့ရိုးရိုးလေးပါပဲလူဖြစ်လို့ကို လူလောကမှာတော့တွေ့ရကြုံရမယ်အကောင်းအဆိုးအမျိုးမျိုးတွေကိုတွေ့ရကြုံရတာနည်းနည်းမြန်ရှုပ်သွားမလားမသိဘူးနော်လူလောကမှာအကောင်းအဆိုးလောကဓာတ်တရားအမျိုးမျိုးကိုဘာကြောင့်တွေ့နေရတာတုံးဆိုရင်လူရလို့ဖြစ်လာလို့ကိုတွေ့နေရတာအဲ့ဒါကိုပြောခြင်းနော်အဲ့ဒါကိုဗာလေးကိုခြေခံပြီးတော့ဘုံဘုံကပြောရင်တုံးဆိုတော့ မြတ်စွာဘုရားလက်ထက်ကယဟန်တော်တွေကမြတ်စွာဘုရားကိုရှောက်ကြတာရှိတယ်။ဘာရှောက်တုံးဆိုတော့ဟိုမြတ်စွာဘုရားပွင့်လာတဲ့အခါကျတော့သာသနာအပြင်ပအယူဆမတူကြတဲ့တိဋ္ဌိတက္ကရုံတွေကနတ်ဘုရားမပွင့်ခင်တုန်းကရရှိနေတဲ့သူတို့ရဲ့လက်လာပါတွေအကျော်စောတွေအဲ့ဒါတွေဟာမြတ်စွာဘုရားပွင့်လာတဲ့အခါမှာနော်နေထွက်လာတဲ့အချိန်မှာပိုးဆုံးယူအယောင်လေးတွေဟာမလင်းလက်နိုင်တော့သလိုမျိုးပေါ့သူတို့မှေးမိန်သွားကြတယ်အဲ့ဒီအချိန်မှာသူတို့က မြတ်စွာဘုရားနဲ့နော်မြတ်စွာဘုရားရဲ့တပိသားတာဝကတန်ဃာတွေရဲ့ပုံမှာအမြင်မကြည့်ဘူးပေါ့နော်အဲ့ဒါနဲ့ရဟန်းတော်တွေကိုတွေ့တဲ့အခါမှာတချို့ဟာဆဲကြတယ်ဆိုးကြတယ်ချုပ်ချဲကြတယ်အဲ့လိုမျိုးစော်ကားကြတာတွေရှိ ရှိတော့အဲ့ဒါရဟန်းတော်တွေကတနေ့မှာနော်သူတို့တွေ့ခဲ့ကြုံခဲ့ကြရတယ်နော်အဲ့ဒီတိဋ္ဌိတက္ကထွန်းတို့ရဲ့စော်ကားမော်ကားပြောဆိုတာတွေကိုဘာမှမတုံ့ပြန်ခဲ့ပါဘူးဒါပေမဲ့မြတ်စွာဘုရားတိရောက်တော့အကျိုးအကြောင်းလျှောက်ကြတယ်အဲ့ဒါလိုလျှောက်တော့မြတ်စွာဘုရားက ဟိုဘာမှတရားဟောတာတော့မဟုတ်ဒါပေမဲ့မြတ်စွာဘုရားဥဒန်းကျူးတယ်အေးတဲ့နော်အဲ့ဒီဥဒန်းစကားလေးကအလွန်မှမှတ်သားစရာကောင်းဂာမေရင်ယေဒုက္ခဒုက္ခဗုဒ္ဓောနေဝတ္တထောနောပရထောတဟိထဖုတန်တိဖတ်တာဥပရိံပြိဿာနိရုပတိံကေနဖုတေယုဖတ်တာဒီကထာလေး ဂာမိအရင်ကြီးဒုက္ခဒုက္ခဖုထောနေဝတ္တထောနောပရာထောတဟိတာရွာမှာပဲနေနေတောမှာပဲနေနေချမ်းသာခြင်းဆင်းရဲခြင်းအဆင်ပြေခြင်းအဆင်မပြေခြင်းတို့ဆိုတာတွေ့ရလိမ့်မယ်ကြုံရလိမ့်မယ်တဲ့အဘယ်နာလေးပဲနေနေနေရမရွေးပေါ့ဗျာဟုတ်လားဘယ်နာမှာပဲနေနေဒုက္ခဒုက္ခဖုတ်ထောချမ်းသာခြင်းဆင်းရဲခြင်းဆိုတာတွေ့ရမယ်တဲ့အဲ့လိုတွေ့လာကြုံလာတဲ့အခါမှာနေဝတ္တထောနောပရာထောတဟိတာတဲ့ ဒါတွေဟာငါကြောင့်ဖြစ်တာဒါတွေဟာသူ့ကြောင့်ဖြစ်တာလို့အဲ့လို အစွဲမထားပါနဲ့တဲ့ဟောပြောပုံလေးနော်ရွာမှာပဲနေနေတောမှာပဲနေနေအဆင်ပြေတာတွေအဆင်မပြေတာတွေတွေ့လာကြုံလာပြီဆိုရင်ဒါတွေဟာငါကြောင့်ဖြစ်တာဒါတွေဟာသူ့ကြောင့်ဖြစ်တာလို့အစွဲမထားပါနဲ့တဲ့တကယ်စင်စစ်တယ်ဟောဒီခန္ဓာကြီးရှိနေလို့ဒီခန္ဓာကြီးကိုအကြောင်းပြုပြီးတော့ချမ်းသာခြင်းဆင်းရဲခြင်းတွေဟာတွေ့ထိနေတာတဲ့တကယ်လို့သာဒီခန္ဓာကြီးရှိမနေဘူးဖြစ်မနေဘူးဆိုရင် ဘယ်လိုလုပ်ပြီးတော့ချမ်းသာဆင်းရဲတွေဟာတွေ့ကြကြုံရမလဲတဲ့။ကဲဘယ်လောက်ရိုးရှင်းတော့ဟုတ်လား။ဒါကြောင့်လောကဓာတ်တရားတွေတွေ့လာပြီဆိုလို့ရှိရင်အော်ငါလူဖြစ်လို့လူလောကဓာတ်တွေတွေ့ရတာကိုလို့နားလည်ရမယ်။ဘဝခန္ဓာကြီးရှိနေလို့ဘဝခန္ဓာနဲ့ပတ်သက်တဲ့ဒုက္ခတွေငါတွေ့ကြရတာ တွေ့ရတာလို့အဲ့ဒါလိုလေဘုံဘုံတို့တွေးမိဖို့လိုတယ်ပေါ့။ဒီနေရာမှာဘုံဘုံတို့လောကဓာတ်လို့ပြောလိုက်လို့ရှိရင်အများစုဟာ ဆိုးရတဲ့လောကဓာန်တရားတွေကိုပဲလောကဓာန်လို့စိတ်ထဲမှာမှတ်ထင်ကြတာများတယ်ဟုတ်လားသို့တော်ဘာရှားပါနေပြီရှင်လောကဓာန်ဟုတ်လားအကယ်ရည်တွေခံရပြီနော်အထီးကျန်ဖြစ်နေပြီသိဆင်းရဲနေပြီရှင် အော်ငါပဲလောကဓာန်တွေ့နေတာတကယ်စင်စစ်လောကဓာန်ဆိုတာအဲ့ဒီအဆိုးလေးပါတယ်လားမဟုတ်နော်လက်လာပါတွေရလာပြီပေါ်များလာပြီအချွေရန်တွေများနေပြီဟာကိုယ်ချီးမွမ်းခံရတာတွေတိတ်များနေပြီ ချမ်းသာမှုတွေများနေပြီရှင်ဒါလည်းဘာတော့လောကရန်အဲ့ဒီလောကရန်တရားတွေတွေ့လာတဲ့အခါမှာတုံလှုပ်တယ်ဆိုတာဘာပြောတာတော့နော်တုံသွားတယ်လှုပ်သွားတယ်ပင်ကို အခြေအနေလေးကနေပြောင်းလဲသွားတဲ့သဘောလေးလို့ဆိုနိုင်တယ်နော်ဘုမလို့ရဲ့စိတ်ကလေးကပင်ကိုအခြေအနေလေးကငြိမ်နေတယ်ဆိုကြပါစို့ဟုတ်လားဘာမှသိပ်ပြီးတော့ထူးခြားတဲ့အတွေ့အကြုံမတွေ့သေးခင်မှာဒီစိတ်ကလေးကသူ့သူပုံမှန်ကလေးသွားနေတယ်ပေါ့ အဲ့ဒီချိန်မှာကြီးမားတဲ့နော်ကောင်းတာသို့မဟုတ်ဆိုးတာတခုခုတွေးလိုက်တာနဲ့စိတ်ကမဖြစ်သွားပြီတော့လှုပ်သွားပြီ။ဒီအချိန်မှာဘုံဘုံတို့စိတ်ကူးနဲ့ထီးပေါက်ကြည့်စမ်းပါအောင်။လှုပ်သွားမယ်နော်ဒီစိတ်ကတကယ်မပေါက်သေးဘူးနော်စိတ်ကူးနဲ့ပေါက်ကြည့်တာနဲ့ကိုပဲနည်းနည်းတော့လှုပ်သွားတယ်ဘာလုပ်မယ်ဘာလုပ်မယ်ဆိုတာတွေဖြစ်လာတယ်ဟုတ်လား။အဲ့လိုပဲကိုယ့်ပစ္စည်းတွေဆုံးရှုံးသွားတယ်ဆိုတာအကြီးအကျယ်တုန်လှုပ်မယ်ပေါ့နော်။အဲ့တော့စောစောကငြိမ်နေတဲ့အနေအထားလေးကဘာဖြစ်သွားတာတော့လှုပ်သွားတာ လှုပ်တယ်ဆိုတာတရားကိုအဖြစ်ဒါလောဘဒေါသဖြစ်တာကိုပြောတာကောင်းတဲ့လောကဓာတ်နဲ့တွေ့လို့စိတ်ထဲမှာနှစ်သက်သွားတယ်မျက်နှိုးသွားတယ်ဆိုရင်ဒါလောဘနဲ့တုံလှုပ်သွားတယ်မကောင်းတဲ့လောကဓာတ်နဲ့တွေ့လို့မကျေနပ်ဘူးစိတ်ပြတ်တယ်စိတ်ဆိုးတယ်ဝမ်းနည်းတယ်ဆိုတာဒါပါတော့ဒေါသနဲ့တုံလှုပ်သွားတယ်ဟုတ်လားအဲ့လိုတုံလှုပ်မှုနည်းအောင်လို့ဒီလောကဓာတ်တရားတွေဟာဘာကြောင့်ဖြစ်တာလဲဘာကြောင့်တွေ့ရကြုံရတာလဲဆိုတဲ့အကြောင်းတရားကိုဘုန်းဘုန်းတို့အရင်အခုရှားပြီးတော့ပြောနေတာဟုတ်လား အတိတ်ကကိုလှုပ်ခဲ့တဲ့လှုပ်ရက်တွေကြောင့်တွေ့ကြကြုံကြရတာရှိတယ်။ဒီဘဝတွင်ကိုယ့်ရဲ့အသုံးချမှုမကြမှုကောင်းမှုဆိုးမှုအမျိုးမျိုးကြောင့်တွေ့ကြကြုံကြရတာရှိတယ်။ဟုတ်လား။ဘယ်သူမှကိုယ့်ကိုလာပြီးတော့အကောင်းဆိုးထုတ်အပ်နေတာပေးနေတာမဟုတ်ဘူးကိုဖန်တီးထားတာကိုလှုပ်ထားတာဟုတ်ရဲ့လားအဲ့ဒါထက်ပိုးပြီးတော့ကြေကြေပြန့်ပြန့်သိသိချင်တာကအခုနောက်ပြောလိုက်တဲ့ဟာပဲရွာမှာပဲနေနေတောမှာပဲနေနေချမ်းသာခြင်းဆင်းရဲခြင်းဆိုတာတွေ့ရလိမ့်မယ်တွေ့လာကြုံလာပြီဆိုရင်ဒါငါကြောင့်ဒါသူ့ကြောင့်လို့ သိပြီးတော့အစွဲမထားပါနဲ့တဲ့ဒီခန္ဓာကြီးရှိနေလို့ဒီဘဝကြီးဖြစ်နေလို့ဒုက္ခဒုက္ခတွေတွေ့ကြကြုံကြရတာအကယ်လို့သာဒီခန္ဓာကိုယ်ကြီးမရှိဘူးဆိုရင်ဒီဒုက္ခဒုက္ခတွေတွေ့ကြအကြောင်းမရှိဘူးတဲ့ကံဘလောက်ကောင်းအောင်တော့လောကဓာတ်တရားမတွေ့ခြင်းဘူးဆိုရင်လောကဓာတ်တရားတွေ့စေတတ်တဲ့တနည်းအားဖြင့်လောကဓာတ်တရားကိုတော့ခံယူနေတဲ့လောကဓာတ်တရားနဲ့ဒီတွေ့ထိနေတဲ့ဒီဘဝခန္ဓာကိုယ်ပဲမဖြစ်အောင်လုပ်ဖို့ပဲရှိတယ်ဘဝရဲ့လိုဖြစ်နေတော့လောကဓာတ်ကတော့တွေ့မှာပဲခက်တာကလူတွေက လောကဓာတ်မတွေ့ခြင်းဘူးဆိုတဲ့နေရာမှာလည်းကောင်းတဲ့လောကဓာတ်မပါဘူးเนาะမကောင်းတဲ့လောကဓာတ်ပဲမတွေ့ခြင်းဘူးလို့ပြောနေတာဟုတ်လားအဲ့တော့လောကထဲမှာနေပြီးတော့လောကဓာတ်နဲ့မတွေ့ခြင်းဘူးဆိုလို့ဒါဖြစ်မှာမဟုတ်ဘူးเนาะတွေ့မှာပဲအဲ့လိုတွေ့လာတဲ့အခါမှာဘုံဘုံတို့ရဲ့စိတ်ထဲမှာတုန်လှုပ်မှုနည်းအောင်ဒါစပြီးတော့လောကဓာတ်တရားဟာဘာကြောင့်ဖြစ်တယ်လဲဘာကြောင့်တွေ့ရတယ်လဲဆိုတာကိုပြောတာအဲ့လိုတွေ့လာကြုံလာပြီဆိုလို့ရှိရင်အများစုကဘလို့ရင်ဆိုင်ကြတော့ လောကဓာတ်တရားရဲ့ပုံမှာဘလို့တုံ့ပြန်ကြတော့လက်ချွေရန်ရချီးမွမ်းကြဒုက္ခဝန္တာမြေထိုလေးမျိုးမှဗျောင်းမြန်ကြလောကဝန္နေမြေလောကဓမ္မရှောင်မရမုတ်ချတွေ့သည်မြေအမာစီဆိုဘုရားကြီးရဲ့လက်ရဟုတ်လားလက်ချွေရန်ရချီးမွမ်းကြဒုက္ခဝန္တာမြေထိုလေးမျိုးမှဗျောင်းမြန်ကြလောကဝန္နေမြေလောကဓမ္မရှောင်မရမုတ်ချတွေ့သည်မြေ လက်ချွေရန်ရချီးမွမ်းကြဒုက္ခဝန္တာမြေရချင်တာတွေရပြီအချွေရန်တွေရှိပြီချီးမွမ်းတွေခံရပြီချမ်းသာပြီဆိုရင် လောကကြီးကဘာဖြစ်နေတော့ဝန္တာရတယ်လောကဆိုတာလူတွေကိုပြောတယ်နော်ထိုလေးမျိုးမှ ပြောင်းပြန်ကြလောကဝန်းနေမြဲတဲ့လက်လာပါတွေမရတော့ဘူးအချွေရန်တွေကပြက်သွားပြီအကဲ့ရဲ့တွေခံရပြီဟုတ်လားဆင်းရဲပြီဟေးဆိုရင်ဘာဖြစ်ပြီတော့ ဝမ်းနေတယ်ဝမ်းသာသည်ဖြစ်စေဝမ်းနေသည်ဖြစ်စေကြိုက်သည်မရှိစေမကြိုက်သည်ဖြစ်စေဒီလောကဓမ္မတရားတွေဟာရှောင်လို့မရဒါဆိုလို့ကြီးကလောကဓမ္မရှောင်မရပုချာတွေးစမြည်တယ်ဟုတ်လားအဲ့တော့ဒီနေရာမှာဘုံဘုံတို့လူအများစုကတော့ကောင်းလို့ရှိရင်ဝမ်းသာတာပဲဆိုးလို့ရှိရင်ဝမ်းနေတာပဲပြောရရင်တုံ့လှုပ်မှုနဲ့ပဲလောကဓမ္မတရားတွေကိုတုံ့ပြန်ကြတာရင်ဆိုင်ကြတာဟုတ်လား အဲ့လိုတုံ့လုံမှုနဲ့ရင်ဆိုင်မယ်ဆိုရင်ဒီမင်္ဂလာနဲ့ပြည့်စုံတယ်လို့ဆိုနိုင်မလားမဆိုနိုင်ဘူးတည်ငြိမ်မှုနဲ့ရင်ဆိုင်နိုင်မှဒီမင်္ဂလာနဲ့ပြည့်စုံလောကကိုကြည့်လိုက်မယ်ဆိုလို့ရှိရင်အတိညာနဲ့ရင်နေသလောက်လောကဓာတ်တရားနဲ့တွေ့ရင်တုံ့လှုပ်ကြတယ်ကောင်းတဲ့လောကဓာတ်နဲ့တွေ့ရင် ခြေပြားထောက်တယ်နော်လူမုန်းစရာဖြစ်အောင်သိဥဆောင်တာပေါ့ဟုတ်လားကောင်းမော့ရင်ကော့ပြီးတော့တိသာလိုက်တာကိုဟုတ်လားဒါအကြီးအကျယ်တုံ့လှုပ်တာပေါ့နော် ရှိုးတဲ့လောကဓာတ်နဲ့တွေ့ရင်ဟောဘိုးတောင်တုံလုံသေးတယ်အဲ့ဒီကြတော့လည်းမျက်ရည်လေရွေးနေစောတော်ကသူမဟုတ်တော့တဲ့အတိုင်းပဲဟုတ်လားလောကဓာတ်တရားနဲ့တွေ့ရင်အကြီးအကျယ်ဖောက်ပြန်ကြတယ်တုံလှုပ်ကြတယ်အများစုကတော့ဒီတိုင်းနော်ဒါကြောင့်ဆရာကြီးကလက်ချွေရန်ရချီးမွမ်းကြဒုက္ခဝမ်းသာမြေထိုလေးမျိုးမှပြောင်းမြန်ကြလောကဝမ်းနေမြေကံဝမ်းနေသည်ဖြစ်စေဝမ်းသာသည်ဖြစ်စေမင်းတို့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေ ကိုအကြောင်းရှိသည့်အားလျော်ဆိုတာလောကဓာတ်တရားတွေကတော့တွေ့ရမှာကြုံရမှာဒါရှောင်လို့မရဘူးလို့အဲ့လိုရေးတာဟုတ်လားအဲ့လိုဆိုရင်ဘုံဘုံတို့ဆက်ပြီးတော့ပြောရင်တာကလောကဓာတ်တရားတွေနဲ့တွေ့တဲ့အခါမှာဉာဏ်ရှိသူနဲ့ဉာဏ်မရှိသူတနည်းအားဖြင့်အရိယာသူတော်စင်တို့နဲ့ပုထုဇဉ်တုံ့ပြန်ပုံချင်းမတူဘူးဆိုတာလေးကိုပြောခြင်းဟုတ်လားဒါဝဘုံဘုံတို့နာယူရင်းဖြင့်ငါတို့ဘုရုတုံ့ပြန်ဒီနောက်ကိုလိုက်မတော့ ဘလို့တုံ့ပြန်ခြင်းကကောင်းတော့ဆိုတာလေးကိုတခါတည်းဝေဖန်ခဲ့ရမယ်ပေါ့နော်အဲ့တော့တုံ့ပြန်ဖို့မတူကြဘူးဆိုတာနဲ့ပတ်သက်ပြီးတော့ဟိုတလောကတော့ဂါထာလေးတစ်ပုဒ်ပုံတွေ့ရတယ်အလွန်ကောင်းတယ်လောကဓမ္မဥပိ္ပဇန္တိအရိယေစပုထုဇဏီအရိယာတိဝိပဿန္တိယထာဘူတနိစ္စတော တတောတိဒုက္ခမုစ္ဆန္တိပစ္စဏီကပုထုဇဏတဲ့ဂါထာလေးတဂါထာကွဲဘာပြောတော့ လောကဓမ္မဥပ္ပေဇန္တိအရိယာစပုထုဇဉ်တွေအရိယာပဲဖြစ်ဖြစ်ပုထုဇဉ်ပဲဖြစ်ဖြစ်လောကရန်တရားဟာတွေ့ကြတယ်ကြုံကြတယ်တဲ့အရိယာဖြစ်သွားလို့လည်းပဲလောကရန်တရားမတွေ့တော့ဘူးလို့မရှိဘူးနော်ပုထုဇဉ်မို့လို့ပိုးတွေ့တယ်အရိယာမို့လို့ပိုးမတွေ့ဘူးလို့ဒီလိုလည်းမရှိတွေ့ကြတာအတူတူပဲပေါ့ဆိုလိုတာကအဲ့လိုတွေ့ကြအတူတူတွေ့ကြတဲ့နေရာမှာအရိယာတွေဝိပဿန်တွေယထာဘုဒ္ဓနိစ္စတော်တယ်အရိယာတွေကဘလို့မြင်တော့ လောကဓာတ်တရားကိုယထာဘူတံအိဋ္ဌတော်တဲ့ဒါတွေဟာမတည်မြဲဘူးလို့ဟုတ်သည့်အတိုင်းမှန်သည့်အတိုင်းအရိယာတွေဟာထူးထူးခြားခြားမြင်ရတယ်အဲ့လိုမြင်တဲ့အတွက်ကြောင့်တတော်တိဒုက္ခမုစ္ဆန္တိအဲ့ဒီအရိယာပုဂ္ဂိုလ်တွေဟာဆင်းရဲဒုက္ခကနေလွတ်ကြတယ်တဲ့ပစ္စဏီကပုထုဇဏပုထုဇဉ်တွေကတော့ဆန့်ကျင်ဘက်ပဲတဲ့ဟောပြောပုံလေးနော်တေချာနားထောင်ဟုတ်လားကာထာလေးကအလွန်ကိုဘုံဘုံကနှစ်သက်တယ် အရိယာပဲဖြစ်ဖြစ်ပုထုဇဉ်ပဲဖြစ်ဖြစ်လောကဓာတ်တရားကိုတွေ့ကြတယ်အဲ့လိုတွေ့တဲ့နေရာမှာအရိယာတွေကတော့ဒါဟာမတည်မြဲတဲ့အရာတွေကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဒါမတည်မြဲတဲ့အရာတွေလို့မှန်မှန်ကန်ကန်သူတို့သိနိုင်မြင်နိုင်ကြတယ်ဒါကြောင့်သူတို့ဟာဆင်းရဲဒုက္ခကလွတ်ကြတယ်ပုထုဇဉ်တွေကတော့အဲ့ဒါနဲ့ဆန့်ကျင်ဘက်ပဲတဲ့တူတူလေးနဲ့ပြောသွားတာနော်ပုထုဇဉ်တွေအဲ့ဒါနဲ့ဆန့်ကျင်ဘက်ဆိုတော့ဘယ်လိုပြောတာတော့လောကဓာတ်တရားနဲ့တွေ့တဲ့အခါမှာဒါအနိစ္စပဲလို့သူတို့မှန်မှန်ကန်ကန်မမြင်နိုင်ဘူး အဲ့ဒါမလို့သူတို့ဟာဆင်းရဲဒုက္ခကလည်းမလွတ်မြောက်ကြဘူးလို့ဆိုလိုတာဟုတ်လားဒါကိုကြည်ချင်းအဖြစ်ဘုံဘုံတို့ရဲ့လောကဓာတ်တရားရဲ့အပေါ်မှာတုံ့ပြန်မှုတွေကိုပြောင်းလဲခြင်းစိတ်ထက်သန်စေရမယ်ပေါ့နော်နော်ဘလို့တုံ့ပြန်မလို့ဘလို့အခြေအနေနဲ့ပဲကြုံကြုံဒါဟာမတည်မြဲတဲ့အရာတွေလို့မှန်မှန်ကန်ကန်မြင်ပြီးတော့ဒုက္ခငြိမ်းဖို့အတွက်ဘုံဘုံတို့စူးစမ်းကြရမယ်ပေါ့နော်ဒီနေရာမှာအရိယာသူတော်ကောင်းကြီးတို့ရဲ့လောကဓာတ်တရားနဲ့တွေ့လာကြုံလာတဲ့အခါမှာ တုံလှုပ်မှုမရှိဘူးသူတို့ရဲ့စိတ်ထဲမှာတုံလှုပ်စေတတ်တဲ့ကိလေသာတရားတွေကင်းကွာနေတဲ့အတွက်ကြောင့်တုံလှုပ်တဲ့အမူအရာဆိုတာဘယ်ထွက်တော့မလို့တုံလှုပ်တဲ့စကားသံဆိုတာဘယ်ထွက်တော့မလို့အထက်ထဲမှာတုံလှုပ်စေတတ်တဲ့ဓာတ်တတိမှမရှိတော့ပဲကိုဟုတ်လားရသော်ဖေဟာဝေဒင်စာပြည်ကိုကြွားတော့ဟိုမှာအငတ်ဘေးကြုံလို့တဝါတွင်လုံးမြင်းကျွေးတဲ့ဂျုံချမ်းတွေကိုပဲဖုံးပေးရတယ်ဆိုတဲ့အကြောင်းအရာလူတိုင်းကြားရတယ်နော် ဟုတ်လားအဲ့လိုမျိုးဒုဗိကန္တရကကြီးစိုက်လို့မြတ်စွာဘုရားနော်ဆိုးရတဲ့လောကဓာတ်နဲ့ကြုံတဲ့အခါမှာရှင်မမောက္ကလန်ကမြောက်ကျွန်းသွားပြီးတော့စွန့်ခံပြီးတော့ကြွေးပါမယ်အဲ့လိုမျိုးတွေရှောက်တယ်ဒါတိမြတ်စွာဘုရားလက်မခံဘူးနော်ဒီလောကဓာတ်ကိုနော်တိခံမှုနဲ့ပြည့်ပြည့်လေလေပဲကြော်လွှားမယ်လောကဓာတ်တရားအဲ့ဒါဝါတွင်၃လမြတ်စွာဘုရားဒီအတိုင်းပဲ သတင်းသုံးတယ်ပေါ့ဒါမြတ်စွာဘုရားချမ်းရံပြီးတော့သတင်းသုံးတဲ့ရဟန္တာတွေလည်းဘာသာမှမထွက်ဘူးဒီတိုင်းပဲသတင်းသုံးဟုတ်လားအဲ့ဒါနဲ့ဘုံဘုံတို့ဝါကျွတ်လို့တာဝတိပြန်ရောက် ပြီးဆိုတော့တာဝတိကရှူပြိုးတာ哦လူကြတန်းကြနဲ့ပစ္စည်းလက်လာပါကအလွန်အလွန်ပေါ်များအဲ့ဒီလိုပေါ်များတဲ့အနေအထားမျိုးမှာထူးခြားချက်ကဘာတွေ့တုံဆိုတော့ဝေဒင်စာမှာတော့ပါသွားကြတဲ့စာကျွင်းစာစာကျွင်းစာ900ဆိုတာရှိတယ်အဲ့ဒါတွေကဝေဒင်စာမှာတုန်းကတော့ငြိမ့်နေတယ် အမမသိစားစရာမရှိပဲကိုဟုတ်လားအဲ့တော့တာဝိထိလည်းရောက်ရောက်စားစရာတောက်စရာတွေကအလွန်ပေါ်တဲ့အခါကျတော့ဟာလက်ပန်းမောင်းခတ်တဲ့လူဟာခတ်ကားတဲ့လူဟာကခုံတဲ့လူဟာခုံဟုတ်လားအကြီးအကျယ်သူတို့ရဲ့အနေအထားတွေကတိတိတသာပြောင်းလဲတယ်ပေါ့အဲ့ဒါကိုယဟန်တော်တွေကမြတ်စွာဘုရားကိုရှောက်တော်မြတ်စွာဘုရားကဇတ်တော်လေးတစ်ခုဟောတယ်ဝါလောဒကဇတ်ဆိုပြီးတော့ဒီဇတ်တော်လေးကြားဖို့မယ်ထင်ပါတယ်နော် အာဇာနည်မြင်း900နဲ့မြီး900မြီးဘူးလေးတွေကသူအာဇာနည်မြင်းတွေရဲ့ရိတ်ခါတုတ်တွေကိုဘာတွေကိုတည်ရတာရှိတယ်ဟုတ်လားအဲ့ဒါနဲ့ဘုရင်ကြီးကစစ်ပွဲတွေပဲပြီးတဲ့အခါကျတော့အာဇာနည်မြင်းတွေပင်ပန်းတယ်ဆိုပြီးတော့နော်ဟိုအဖျော်ရည်တွေတိုက်တာမြင်းတွေဟိုဘုံတော်အဲ့ဒီအဖျော်ရည်တွေကတစ်တီးဖျော်ရည်တွေနော်တစ်တီးတွေကိုထုထောင်းပြီးတော့အရင်ညှစ်ပြီးတော့အဲ့ဒီလိုအရင်ညှစ်တဲ့အခါမှာဂွန်အိတ်လို ကျဲတဲ့အဝတ်နဲ့လိန်ညှစ်တာပေါ့နော်အကုန်လုံးကောင်းတဲ့အရည်တွေထွက်သွားပြီအဖက်ကြီးကျန်တော့တဲ့ဟာအဲ့အဖက်တွေကိုလည်းလွှတ်မပြစ်ဖဲနဲ့အဲ့ဒီအဖက်တွေကိုလည်းတစ်ခါရေနဲ့ထပ်ရောရေနဲ့ထပ်ရောပေါ့ထပ်ညှစ်ပေါ့ဟုတ်လားစောတော့ကဒီအသီးတွေကြီးညှစ်လို့ရတဲ့အရည်ကိုတော့အာဇာနည်မြင်းတွေကိုတိုက်တယ်ဘာမှတိတ်ပြီးတော့အစီဩဇာမရှိတော့တဲ့နော်အဖက်တွေနဲ့ရေနဲ့ရောပြီးတော့ညှစ်ထားတဲ့ရေတွေကိုတော့မြီးလေးတွေကိုတိုက်တယ်မြီးဘူးလေးတွေကိုဟုတ်လား ဟိုအရသာရှိတဲ့အဖျော်ကြီးအစ်စ်ကိုတောက်ရတဲ့အာဇာနည်မြင်းတွေဟာဘာသာမှမကြဘူးငြိမ်နေဟုတ်လားရင်းနေရောပြီးတော့မကောင်းတကောင်းအဖျော်ကြီးတောက်ရတဲ့မြည်ဘူးတွေကတော့အလွန်ကိုခုံပေါက်ပြီးတော့တခါတည်းသူတို့ကအိမ်တွေပြက်နေကြတယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားဟောတဲ့ဇက်ပါဟုတ်လားအဲ့ဒီမှာတော့မျိုးရိုးကွာသွားလို့နော်သူတို့ရဲ့အနေအထားတွေမတူတာလို့ဘုရားလောင်းပညာရှိရအဲ့လိုဖြေတာရှိအဲ့လိုဟောပြီးတော့မြတ်စွာဘုရားက ဒီစာချင်းစာ900ကိုအကြောင်းပြုပြီးတော့နော်ဂါထာတပုဟောတာဓမ္မပဒပါဠိတော်မှာရှိတယ်။တပ္ပထဝေတပ္ပုရိတာစဇန္တိနာကာမကာမလပယန္တိတန်တော်ဒုခေနာဗုဒ္ဓထာဝဒုခေနာနာဥ္စာဝဇပန္တိတံတတယန္တိတဲ့။နော်တပ္ပုရိတာသူတော်ကောင်းတွေဆိုတာတပ္ပထအလုံးစုံသောအရာရဲ့ပေါ်မှာစဇန္တိအလိုဆန္ဒကိုစွန့်နေတဲ့ဘာကူမှမရခြင်းဘူးတဲ့။ ဘာလေးကိုတော့ရကျင်တယ်လို့ချွင်းချက်မရှိဘူးနော်တပ္ပထဝေတပ္ပုရိတာစသံတိနော်သူတော်ကောင်းဆိုတာအရာအလုံးရဲ့ပုံမှာအလိုကိုစွန့်နေလောဘကိုစွန့်ထားတယ်ဘာရကျင်တယ်ဆိုတာမရှိဘူးတဲ့နာကာမကာမလေပယံတိတန်တော်တဲ့သူတော်ကောင်းဆိုတာကာမအာယုံကိုလိုချင်လို့နှုတ်မြက်ပြီးတော့ပြောတယ်ဆိုတာမရှိဘူးတဲ့ဟုတ်လားဒုက္ခေနာဖုဒ္ဓထာဝဒုက္ခေနာ ချမ်းသာခြင်းနဲ့ပဲတွေ့တွေ့ဆင်းရဲခြင်းနဲ့ပဲတွေ့တွေ့ပဏိတံပညာရှိတို့သည်ဥစ္စာဝဆံကြီးကြီးငယ်ငယ်ကဲ့ရဲ့ဘွယ်ကိုနတတ်တယံတိမပြကြလေကုန်တဲ့ဘလောက်ကောင်းတော့နော်ချမ်းသာခြင်းနဲ့ပဲတွေ့တွေ့ဆင်းရဲခြင်းနဲ့ပဲတွေ့တွေ့ပညာရှိတဲ့လူဆိုတာကြီးကြီးငယ်ငယ်ကဲ့ရဲ့ဘွယ်ကိုမပြဘူးတဲ့ဟုတ်လားအစင်တွေပြေးလာတော့တချို့လေတံတွေကပြောင်းသွားလေဟုတ်လား ငကိုတုံးကလည်းမတူဘူးเนาะတချို့အဆင်ပြေပြီဆိုရင်လေးသန်းกว่าစာပြောင်းသွားတာအမူအရာလည်းပြောင်းသွားတာကဲ့ရဲ့တရားဖြစ်တာပေါ့နော်အဆင်မပြေဘူးဆိုတော့ဟာပြောင်းပြန်တာပဲအဲ့ကျတော့တမျိုးပြောင်းတယ်ပေါ့နော်အဆင်မပြေဘူးဆိုတော့လည်းညှိုးငယ်လို့အဆင်ပြေတော့လည်းရှင်လန့်တက်ကြွလို့ငြိမ်နေကိုမရှိဘူးပေါ့နော်ပညာရှိဆိုတာအဲ့ဒီလိုမျိုးအဆင်ပြေခြင်းအဆင်မပြေခြင်းကြောင့်ကြီးကြီးငယ်ငယ်ကဲ့ရဲ့ပွဲကိုမပြဘူးတဲ့ကဲ့ရဲ့ပွဲမပြဘူးဆိုတာ သူအမူအရာဖြင့်လည်းမပြဘူးစကလုံးအနေနဲ့လည်းပဲကြားရမှာမဟုတ်ဟုတ်လားအရှင်ပြေတော့တမျိုးအရှင်မပြေတော့တမျိုးအဲ့လိုမျိုးသူ့မှာမရှိဘူးဒီလောကနတရားတွေရဲ့အကြောင်းကိုသူတို့ကောင်းကောင်းသိထားတာကိုဟုတ်လားအဲ့ဒါမြတ်စွာဘုရားဟောပြပုံလေးဒါကတုံ့ပြန်ပုံမတူတဲ့သဘောကိုပြောပြတာနော်သူတော်ကောင်းတွေဟာဘာရဲ့အပေါ်မှာမှလိုချင်မှုမရှိတဲ့အတွက်ကြောင့်အလိုဆန္ဒကိုစွန့်ထားတယ်နော်လိုချင်ရချင်တဲ့အတွက်ကြောင့်နှုတ်မြက်ပြီးတော့ပြောဆိုတယ်ဆိုတာမရှိဘူး ဆင်းရဲခြင်းနဲ့ပဲတွေ့တွေ့ချမ်းသာခြင်းနဲ့ပဲတွေ့တွေ့ကဲ့ရဲ့စရာကိုပြမှာမဟုတ်ဘူးကဲ့ရဲ့စရာကိုပြောမှာမဟုတ်ဘူးတဲ့အကင်ဘလောက်ကောင်းလို့နော်ဒါကြောင့်အစဉ်ပြေခြင်းမပြေခြင်းကြောင့်ကိုယ့်ရဲ့နှုတ်ကသူများကဲ့ရဲ့စရာတွေကိုမကြားမိအောင်သတိထားရမယ်နော်အစဉ်ပြေခြင်းမပြေခြင်းကြောင့်ကိုယ့်ရဲ့အမူအရာတွေဟာတို့သူများကဲ့ရဲ့စရာမဖြစ်အောင်ဘုံဘုံတော့မလုပ်ဖို့လို့သတိထားဖို့လိုတာပေါ့ဟုတ်လားဒါကတမျိုးနောက်ထပ်ဘုံဘုံတို့ပြောချင်တာလေးတစ်ခုဒါလေးလည်းကောင်းတယ် တန်ရုပ်ပါဠိတော်မှာမှတ်တမ်းတင်ထားတယ်ရဟန်းတော်တစ်ပါးကစွမ်းကအိမ်တအိမ်နဲ့သူကတော်တော်ရင်းနှီးနေတာတော့တောရဆောက်တည်ပြီးတော့နေတယ်ဒါဆိုစွမ်းကသွားရင်းနဲ့အဲ့ဒီရွာတွေကအိမ်တိမ်နဲ့အလွန်အလွန်ရင်းနှီးတဲ့အခါကျတော့အဲ့ဒီသင်္ကန်းကျောင်းသားမှာရှိတဲ့တစ်ပင်ကိုစောင့်တဲ့တစ်ပင်ဆောင်နှက်ကဒီရဟန်းတော်လေးအတွက်စိုးရိမ်ပျက်စီးသွားမှာကိုစိုးရိမ်နေဒီအိမ်နဲ့ရင်းနှီးလွန်းနေပေါ့နော် စိုးရင်တဲ့အတွက်ကြောင့် तू ကဘာလုပ်တုံဆိုတော့အဲ့ဒီနှက်ကလေအဲ့ဒီအိမ်ကအမျိုးသမီးရောင်ဖန်ဆင်းပြီးတော့အဲ့ဒီရဟန်းတော်ကိုပြောတာရဟန်းတော်ကအဲ့ဒါနှက်လို့မသိဘူးနော်အဲ့ဒါသူဆွန့်ကန်အိမ်ကသူ့တက္ကမကြီးလိုပဲထင်တယ်ဟုတ်လားဘာပြောတုံဆိုတော့အရှင်ဘုရားနော်တင်မောစိတ်တွေမှာရေစိတ်တွေမှာရေခတ်တဲ့ရေစိတ်တွေမှာနော်လူတွေရှုပ်တဲ့နော်ပွဲလန်းသဘင်တွေမှာဇရက်တွေမှာလမ်းပေါ်မှာလူတွေကအရှင်ဘုရားနဲ့တပည့်တော်ကိုဘာလို့လို့ညာလို့လို့ပြောနေရတယ် တူတူတူတူပြောနေကြတယ်ရန်တော်ပျက်စီးသွားမှာဆိုလို့နတ်ကနေပြီးတော့ပြောတာဟုတ်လားအဲ့လိုပြောတဲ့အခါကျတော့အဲ့ဒီရန်တော်ကနတ်လို့မသိဘူးနော်အင်းဘာပြန်ပြောတော့ဆိုတော့သူပြောတဲ့စကားလေးတွေကတော်တော်ကိုကောင်းတယ်ဘဝဟိတတပိစုဟာခမိတ္တဘာတပတိနာနာဒေနာမင်ကုဟောတဘာနာဟိဒေနာကိလေသတိနော်ဘဝဟိတတပိစုဟာလောကမှာ ဆန့်ကျင်ဘက်စကားသံတွေဆိုတာအများကြီးကြားရလိမ့်မယ်တဲ့ဆန့်ကျင်ဘက်စကားသံဆိုတာကိုမကြိုက်တဲ့စကားသံကိုပြောတာကိုကဘာကြိုက်တော့ကိုကတော့ချီးမွမ်းတာလေးကိုအကောင်းပြောတာလေးကြိုက်မှာလေဒါပေမဲ့ကိုရဲ့အလိုဆန္ဒနဲ့ဆန့်ကျင်ပြီးတော့ကဲရတာတွေရှုံချတာတွေကိုမကောင်းပြောတာတွေဒါကိုဆန့်ကျင်ဘက်စကားသံတွေလို့ခေါ်တယ်ဟုတ်လားနော်ဘဟုဟိတတ္တပိစုဟာဆန့်ကျင်ဘက်စကားသံတွေအများကြီးရှိတယ်ခမိတ္တဗတပတ်တိနာယဟန်ဆိုတာအဲ့ဓာတွေကိုတီးခံတဲ့တဲ့ထားလိုက်ပါတော့လုံးတဲ့တဲ့သူဘာပြောပြော ပြောချင်တာပြော ထားလိုက်ပါလို့ဘာလို့ဖို့လို့တော့တီးခံနိုင်ဖို့လိုတယ်တဲ့နတ်တေနမင်ကုဟောတဗံတဲ့အဲ့လိုကိုမကြိုက်တဲ့စကားသံတွေကိုပြောခြင်းတည်းဟူသောကြားခြင်းတည်းဟူသောအကြောင်းကြောင့်မျက်နာမตาမရာမဖြစ်သင့်ဘူးတဲ့မလွယ်ဘူးနော်ကိုအကြောင်းဘယ်သူကဘာပြောတယ်ဆိုရင် तू ဓာတ်ရိုက်ပြောတာမကြားသေးဘဲနဲ့ကြားလူတစ်ဆင့်သဲလာတာကိုကြားရတာနဲ့ကိုပဲမျက်နာပြက်နေပြီဟုတ်လားဤကိုဘယ်သူကဘလို့ပြောနေတာဆိုရင်ဟိုလူပြောတာမသေးကြသေးဘူးကိုကဘာလုပ်အောင်စိတ်တွေတောင်တိုလာပြီကိုကလည်းပြောချင်မှလည်းပြောမှလေကြားတဲ့ ဂုံတိုက်တာလည်းဖြစ်ရင်ဖြစ်မှာပေါ့ဟုတ်လားဒါဒီလူတွေကအဲ့လိုမစင်သားဘူးကိုယ့်အကြောင်းတယောက်ကဘလို့ပြောတယ်ဆိုရင်တန့်ပြီးတော့ယုံလိုက်ကြတာပဲများနော်ဟုတ်လားခုဒီမှာပါပြောတော့ကိုမကြိုက်တဲ့ဆန့်ကျင်မဲ့စကားတန်တွေကြားလို့ရှင်မျက်နှာမပြက်ပါနဲ့တဲ့နာဟိဒေနာကိလေသတိတဲ့ဟောအဲ့ဒါတော့ဘုံဘုံအကြိုက်ဆုံးပဲသူပြောတဲ့အတွက်ကြောင့်ကို့မှာညှဉ်းနှွမ်းမသွားပါဘူးတဲ့ဆိုလိုတာ तू ကမကောင်းဘူးလို့ပြောလို့လေကိုမကောင်းတဲ့လူဖြစ်သွားတာမဟုတ်ဒါအလွန်ကိုစဉ်းစားတဲ့ ဆန့်ကျင်ဘက်လဲစဉ်းစားကြည့်ကိုကသူ့သူကကိုကိုကောင်းနေလို့ပြောလို့လည်းပဲကိုတကယ်ကောင်းသွားတာမဟုတ်ဘူးကိုကပင်ကိုကကောင်းရင်ကောင်းမှာပဲပင်ကိုကဆိုးရင်ဆိုးမှာပဲသူကဲ့ရဲ့သည်ဖြစ်သည်ချီးမွမ်းသည်ဖြစ်စေသူ့ရဲ့ကဲ့ရဲ့ခြင်းချီးမွမ်းခြင်းဟာကို့ပေါ်မှာဘာပြောင်းလဲမှုမှတကယ်တမ်းကဖြစ်သွားစေတာမဟုတ်ဘူးကိုဟာကိုသဘောတွေကြာပြီးတော့ဓမ္မုတ်သိတွေတိုးပြီးတော့ဖြစ်ရင်တော့ဒါပြောင်းလဲတယ်ပေါ့နော်ဟုတ်လားသို့တော့ तू ကကောင်းတယ်ပြောလို့ကောင်းသွားတာတော့မရှိဘူး तू ကဆိုးတယ်ပြောလို့ဆိုးသွားတာလည်းမရှိဘူး တော့သူစကားတန်ကကို့အပေါ်မှာကို့ရဲ့တုံ့ပြန်မှုသာမပါဘူးဆိုရင်ဘာမှအကျိုးသက်ရောက်မှုမရှိဘူးသဘောပေါက်ရလားအဲ့ဒါကိုဟုတ်လားဒါပေမဲ့လူတွေကတော့ချီးမွမ်းရင်အလွန်ကိုသဘောကျတယ်ကဲ့ရင်လည်းအလွန်ကိုဘာလို့စိတ်ဆိုးရတယ်မျက်နှာပြက်ကြတယ်ဟုတ်လားပြန်ပြောမယ်နော်ဆန့်ကျင်ဘက်စကားတန်တွေအများကြီးလောကမှာတွေ့ရလိမ့်မယ်ကျုံရလိမ့်မယ်ရဟန်းဆိုတာအဲ့ဒါကိုသိခံရမယ်ဟုတ်လားအဲ့ဒီစကားတန်တွေကြောင့်ကိုယ့်ရဲ့မျက်နှာဟာမပျက်စီးစေနဲ့မျက်နှာမပျက်ပါနဲ့ မျက်နှာမตาမရမဖြစ်ပါနဲ့အဲ့ဒီစကားသံကြောင့်ကို့မှာဘာမှညင်နွမ်းမသွားဘူးတဲ့နောက်တခါထဆက်ပြောတယ်ရောဇာတရပရိဒါတိဝနေဝါဒမိကောယထာလဟုစိတ်တောတိတံအာဟုနတ္တတံပိစတိဝတံနော်ဘာပြောတော့လောကမှာတချို့လူတွေဟာတဲ့နော်တတပရိဒါတိဆန့်ကျင်ဘက်စကားတွေရဲ့အပေါ်မှာအလွန်တုန်လှုပ်ခြောက်ခြားစွာတုံ့ပြန်ကြတယ် ဘာနဲ့တူတုံးဆိုတော့ဝနေဝါဒမိခောယထာတဲ့နော်တိုးထဲမှာနော်တမင်ပြန်ဆိုတဲ့တမင်တစ်မျိုးရှိတယ်လူတန်ကြားတဲ့နေရာနောက်ဘယ်တော့မှမလာတော့ဘူးအရန်ကြောက်တတ်တယ်ပေါ့နော်အတန်လေးချိုးချက်ချက်ကြားရင်နေရထောင်ပြီးတော့ကြည့်ပြီးတော့ဟုတ်လားအမြဲတမ်းသူတို့ကအတန်ကို ထိတ်လန့်တဲ့သဘောရှိတယ်ပေါ့နော်ဝါတမီကအဲ့ဒီတမင်လို့အတန်ကြားတိုင်းထိတ်လန့်နေတဲ့တမင်လို့တချို့လူတွေဟာ နော်ဆန့်ကျင်ဘက်စကားသံတွေကိုအလွန်မှထိတ်လန့်တုန်လှုပ်ကြတယ်ကိုယ်မကောင်းပြောတာကိုအရန်ကြောက်တယ်ပေါ့နော်တချို့ကတကယ်ကိုကြောက်တာနော်ငါဘာပြောလိမ့်မယ်ဆိုတော့ဟိုကပြောတာဒီလောက်ကြီးလဲထိရောက်တာမဟုတ်ပြောချင်မှလည်းပြောမယ်ဒါပေမဲ့ကျူးပြီးတော့ကိုဘာဖြစ်နေလဲကြောက်နေတာသူများအပြောခံမှာအရန်ကြောက်တာပေါ့နော်ဒါလွန်ခဲ့ရင်လည်းမကောင်းဘူးနော်ဟုတ်လားအဲ့လိုမျိုးအကြောက်လန့်နော်စကားတန်တွေကိုကြောက်လန့်နေတဲ့ပုံကလဟုစိတ်တောတိတံအာဟုတဲ့သူ့ရဲ့စိတ်က ပေါ်ပါတဲ့စိတ်ရှိတဲ့လူပေါ်ပါတယ်ဆိုတာကောင်းတာကိုပြောတာမဟုတ်ပေါ့ရွှွတ်ရွှွတ်သဘောမျိုးကိုပြောတာဟုတ်လားလေးလေးပင်ပင်မရှိဘူးတိတိငြိမ်ငြိမ်မရှိဘူးနော်ရောက်ရခတ်တဲ့သဘောရှိတဲ့စိတ်ရှိတဲ့လူလို့ဒီလိုပြောတယ်တဲ့အဲ့လိုပုံကိုမျိုးရဲ့အကျင့်ဟာလည်းပဲမပြည့်စုံနိုင်ဘူးတဲ့နတ္တတံပိစတိဝတ္တံသူ့ရဲ့အကျင့်ဟာမပြည့်စုံနိုင်ဘူးမသူသူများအပြစ်ပြောမှာကိုအရန်ကြောက်နေတယ်အဲ့ဒါကိုဘလောက်ပဲကြောက်ကြောက်ကင်းနိုင်မှာမလားမကင်းနိုင်ဘူး အဲ့တော့အပြုတ်ခံရပြီဆိုရင် तू ကတုန်လှုပ်ခြောက်ခြားနေရောစိတ်တွေဆင်းရဲနေရောအပြုတ်ခံတိုင်းစိတ်ဆင်းရဲနေမယ်ဆိုရင်လည်းစိတ်ချမ်းသာတရားတိတ်ပြီးတော့မရှိပြန်ဘူးဟုတ်လားဒါကြောင့်မို့လို့သူ့ရဲ့အကျင့်ဟာမပြည့်စုံနိုင်ဘူးလို့အဲ့ဒီယဟန်တော်ကပြောတာသူပြောတဲ့စကားလေးတွေပြန်ချုပ်ကြည့်မယ်နော်ဆန့်ကျင်ဘက်စကားတန်တွေကိုယဟန်ဆိုတာတိခန့်တဲ့တယ်ဆန့်ကျင်ဘက်စကားတန်တွေကြောင့်မျက်နှာမသားမရမဖြစ်တဲ့ဘူးဆန့်ကျင်ဘက်စကားတန်တွေကြောင့်ကိုယ်မှဘာမှညင်နှောမသွားဘူးဟုတ်လားဆန့်ကျင်ဘက်စကားတန်တွေကိုကြောက်လန့်ပြီးတော့တောထဲကတမင်ပြန်လို့ နော်အမြဲတမ်းတစ်ကနေရှိချက်ကနေရှိ လန့်နေတယ်ဆိုလို့ရှိရင်တော့ပါလေနော်ပေါ့ရွတ်တဲ့ကြောက်ရက်ခတ်တဲ့စိတ်ရှိတဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်သူ့ရဲ့အကျင့်တရားတွေဟာအပြည့်စုံနိုင်မှုလို့အဲ့လိုပြောတာသူလည်းမှတ်သားစရာမကောင်းဘူးလားကောင်းတယ်နော်ဒါဆိုလို့ရှိရင်ဒီယဟန်ရဲ့တည်ငြိမ်မှုကိုဘုံဘုံတို့ခံမှန်းလို့ရတာပေါ့အင်းဒီသုတ်တန်လေးလည်းဘုံဘုံတို့တွေ့ရတယ်အဲ့တော့သူ့ရဲ့ဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းလောကဓာတ်တရားရဲ့ပုံမှာသူ့ရဲ့အမြင်ဟာဘလောက်အဆင့်မြင့်နေလဲဆိုတာကိုဘုံဘုံတို့ မှန်းနိုင်ဖို့အားကြဖို့ဒါကိုဘုံဘုံတို့ပြောပြတယ်။နော်နီးယူစရာလည်းပါလို့ပြောတာပါဟုတ်လား။อืมဒါပါလဲဆိုတော့နော်လောကဓာတ်တရားတွေရဲ့ပုံမှာပညာရှိသူတော်ကောင်းတို့ရဲ့နော်ခံယူချက်တုံ့ပြန်ချက်တွေဟာဘလောက်အဆင့်မြင့်လဲဆိုတာလေးကိုပြောပြတာဟုတ်လား။ဆက်ပြီးတော့ပြောချင်တာကဘုံဘုံတို့ဒီမင်္ဂလာတရားနဲ့ပြည့်စုံအောင်နော်လောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာဘလို့ရင်ဆိုင်ရမလဲဘလို့စိတ်ထားနဲ့တုံ့ပြန်ကြမလဲဆိုတဲ့အဓိကပြောချင်တဲ့အပိုင်းကိုဆက်ပြီးတော့ပြောမယ်နော်။ ဒါပဲတုတ်တန်ကိုဘုံဘုံကအခြေခံပြီးတော့ပြောရင်တော့ဆိုတော့မာရတ္တဇနိယတုတ်တန်ဆိုပြီးတော့နော်ဘုံဘုံတို့မူလပဏာတပါဠိတော်ထဲမှာမှတ်တမ်းတင်ထားတာရှိတယ်။သုတ်တန်ကြီးကအရှိကြီးပဲဒါပေမဲ့အနှစ်ချုပ်ပြီးတော့ပြောရမယ်နော်။အခါတစ်ပါးမှာရှင်မမောက္ကလံကိုရောမြတ်ကြီးကနော်ဘက်ကအတိုင်းတုတုမာရခီရမြို့ဘေးတကာလတောအုပ်တယ်အဲ့ဒီမှာသတင်းသုံးတယ်။နော်ပဲစိမ့်ကုန်တွေကလည်းအလွန်ပေါ်တယ်အဲ့ဒီမှာ။အဲ့ဒါတနေ့ကြတော့နေစွန်းစားပြီးတော့နော် သင်္ကန်းကြောင်းလေးထဲမှာအေးအေးဆေးဆေးလေးနားနေတဲ့အချိန်မှာသူ့ရဲ့ဘိုက်ထဲကအလွန်လေးလံတဲ့ခံစားချက်ကြီးဖြစ်လာတယ်။အော်ငါဘိုက်ကြီးကလည်းလေးလိုက်တာပဲတွေစားထားလို့မြန်ပွားနေလားမသိဘူး။အဲ့ဒါနဲ့သူကနည်းနည်းထူးခြားနေတဲ့အတွက်ကြောင့်ဆင်ခြင်ကြည့်လိုက်တယ်တဲ့။ဆင်ခြင်ကြည့်လိုက်တဲ့အခါကျတော့ဘိုက်ထဲမှာပဲတွေစားထားလို့ပွားနေတာမဟုတ်ဘူး။ဘိုက်ထဲကိုမနှက်ဝင်နေတာတဲ့အံ့ဩစရာပဲနော်။ဒီဘိုက်စုပ်ပဲ့နေတဲ့ဘိုက်ကြီးတွေကိုဘာလို့အောင်မြန်သူကဝင်ရတယ်လဲပေါ့နော်။ ဆင်းရဲစေခြင်းလို့နှိပ်စက်တဲ့သဘောပဲဟုတ်လားအဲ့ဒါနဲ့ရှင်မမောကလာကမနတ်သင်ဟာမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်တာဝကကိုမညှင်းဆဲနဲ့မြတ်စွာဘုရားကိုညှင်းဆဲမညှင်းဆဲနဲ့ဆိုတာလေးထည့်ပြောတယ်နော်မြတ်စွာဘုရားရဲ့တပည့်တာဝကကိုညှင်းဆဲခြင်းဟာမြတ်စွာဘုရားကိုညှင်းဆဲတာနဲ့အတူတူပဲဆိုတဲ့အတိတ်ပဲကိုတက်ရောက်စေတယ်ပေါ့အဲ့လိုမျိုးပြောတဲ့အခါကျတော့မနက်ကဒီရန်ကငါ့ကိုမမြင်ပဲနဲ့ မြင်ဉာဏ်ဆောင်ပြီးတော့ဆင်းရဲရင်တချို့ကမနှိမ့်ဆက်လို့ဆင်းရဲတာဆိုတဲ့အထင်နဲ့ရမ်းပြီးတော့ပြောတာနဲ့တူတယ်။ငါ့ကိုမြတ်စွာဘုရားတော်မြင်ဖို့တိတ်လွယ်တာမဟုတ်ဒီရဟန်းငါ့ကိုမမြင်မဲနဲ့ပြောတာနဲ့တူတယ်။တာတာလေးပဲနေဦးမယ်ဆိုတော့မလှုပ်။အဲ့တော့ရှင်မမောကလန်ကသင်ကိုငါသိတယ်။သင်အဲ့လိုတွေးနေတာကိုလည်းသိတယ်။ငါသင်ကိုမြင်နေတယ်။သင်အခုအဲ့လိုတွေးနေတာကိုလည်းသိတယ်။သင်မြတ်စွာဘုရားနဲ့မြတ်စွာဘုရားတပိတဝါကကိုသင်မနှင်းစေနဲ့။ ဒီလိုလှုပ်တဲ့အလုပ်ဟာတစ်ချိန်မှာဒုက္ခတွေနဲ့တင့်ကိုမလောင်ကျွမ်းစေဘူးလို့မြန်သင်ထင်းနေသလားဒါတစ်ချိန်မှာမင်းကိုဒုက္ခပေးလိမ့်မယ်အဲ့လိုပြောတဲ့အခါကျတော့ဟာဒီရန်ကငါ့ကိုတကယ်မြင်တယ်ဆိုပြီးတော့သူဒီအခရုံးကနေထွက်ပြီးတော့တကားပေါက်ပြင်ဘက်မှာရက်နေတယ်အဲ့ဒါကိုလည်းအယောင်ဖြောက်ထားတယ်ရက်နေတယ်အဲ့တော့ရှင်မာမောက်ကလန်ကမင်းအခုတကားပေါက်ပြင်ဘက်မှာရက်နေတာကိုလည်းငါမြင်တယ်အဲ့တော့သူရက်ပြီးတော့နားထောင်နေတဲ့အချိန်မှာရှင်မာမောက်ကလန်သူ့ကိုစကားတွေအများကြီးပြောတယ် ဘာစပြောလို့ဆိုတော့ငါတစ်ချိန်တုန်းကဒူတီမာနတ်ဆိုပြီးတော့ငါကိုယ်တိုင်မာနတ်ဖြစ်ခဲ့တယ်တဲ့ရှင်မမောကလန်အဲ့ဒီတော့ငါရဲ့နှမကကာလီတဲ့အဲ့ဒါကာလီရဲ့သားကအဲ့ဒီတော့မင်းပဲတဲ့အဲ့ဒါအဲ့ဒီတော့ကတော့မင်းဟာငါရဲ့တူတော်ခဲ့တာနော်အမျိုးလေးမြန်ဆက်ပြလိုက်ရင်လူရဲ့စိတ်နှလုံးကနည်းနည်းတော့နူးညံ့သွားသေးတာဟုတ်ဟုတ်လားအဲ့လိုမျိုးပြောပြီးတော့အဲ့ဒီတုန်းကလောကမှာကောက်ကုတံမြတ်စွာဘုရားဆိုတာပွင့်နေတာ ကာကုတံမြတ်စွာဘုရားလက်ထက်တုန်းကအဲ့ဒါရှင်မမောက္ကလံကိုရောမြတ်ကြီးကဒူတီမာနတ်ဆိုတော့မဏကြီးဖြစ်နေတယ်ဟုတ်လားအဲ့ဒါကာကုတံမြတ်စွာဘုရားမှာလက်ရတော်ရန်လက်ဝဲတော်ရန်အက္ခတဝကနှစ်ပါးရှိတယ်ဝိဓုဒနဲ့တင်စီဝါတဲ့နော်ဝိဓုဒဆိုတာကတရားဟောတဲ့နေရာမှာသူနဲ့တူအောင်ဘယ်သူမှမဟောနိုင်လို့အတူမရှိတဲ့ပုံကိုပေါ့ဝိဓုဒဆိုတာနော်ဖျားပြီးရင်တရားဟောပြတဲ့နေရာမှာသူအတော်ဆုံးပေါ့ဟုတ်လားတင်စီဝါဆိုတာကြတော့သူကနမေရပုံတွေကနည်းနည်းဆန်းတယ် တခါမှ तू ကဏိရောဓသမပတ်ဝင်စားနေတာအဲ့ဒါကိုနွားចောင်းသားတွေကဟဲ့ရဟန်းတော်ကြီးကထိုင်ရက်နဲ့ပြိဋိထိုင်ရက်နဲ့ပြန်တော်မူနေတယ်ဟာဏိရောဓသမပတ်ဝင်စားတယ်ဆိုတော့ तू ကဘယ်နာလေးမှလှုပ်နေဆိုတာမရှိဘူးဩပြန်တော်မူတယ်ထင်ပြီးတော့အဲ့ဒါကလေးတွေကအမိုက်တွေတည့်ရ6တွေနောက်ချေး6တွေအကုန်လုံးအ6တည့်ရ6တွေအကုန်လုံးမျက်6တွေပုံပြီးတော့မိရှို့ထားတယ်သေးသေးလို့လို့ရှို့တာမဟုတ်ဘူးเนาะသူတို့ကနော်ဒီပြန်တော်မူတယ်ထင်လို့ရှို့ထားခဲ့တာ အဲ့တော့နောက်နေ့ကျတော့ဟိုကနိရောဓသမဘာဝင်စားတဲ့ပုဂ္ဂိုလ်ဆိုမီးရှို့လို့မရဘူးလေအမိုက်တွေပဲလောင်တော့မှသူ့ကိုမလောင်ဘူးသူ့သင်္ကန်းလည်းမလောင်ဘူးအနောက်နေ့ဆွမ်းကန်ကြွလာတော့ကလေးတွေကဟာတေဗီသားကြီးကပြန်ရှင်လာတယ်ပေါ့နော်တေဗီသားကြီးကပြန်ရှင်လာတယ်ဆိုပြီးတော့အဲ့ဒါသူ့ရဲ့နာမည်ကိုတင်စီဝါလို့နာမည်တွင်တယ်ဟုတ်လားအဲ့ဒီတုန်းကမန္နကနော်ရှင်မမောက္ကလန်အလောင်းပေါ့အဲ့ဒါမန္နကြီးကဒူတီမန္နကြီးကစဉ်းစားတယ်ငါဒီယဟန်နေရဲ့နော် ပြန်တော်မူပြီးတဲ့နောက်မှာဘယ်ရောက်သွားတယ်ဆိုတာငါမသိဘူးပေါ့နော်ဒီယဟန်နေရဲ့အနေအထားကိုငါပြည့်ပြည့်စုံစုံမသိဘူးယဟန်နေကသူ့ရဲ့ပို့ပြီးတော့အဆင့်မြင့်နေတယ်ပေါ့အရိယာယဟန်နေကိုရည်ရွယ်တာပါပဲဒါကြောင့်ဒီယဟန်နေကိုငါနော်သူတို့ရဲ့အကြောင်းတွေကိုသိရအောင်သူတို့ကိုနှိပ်စက်နိုင်အောင်နော်သူတို့ကိုအနှောင့်အယှက်လုပ်လို့ရအောင်ငါလုပ်ဦးမယ်ဆိုပြီးတော့သူကဘာလုပ်တုံဆိုတော့တကားတကမတွေရဲ့စိတ်တွေကိုလှည့်စားတာပေါ့စိတ်ကိုလှည့်စားတာနော်ယဟန်တို့တွေ ကြီးညိုဝဲမဆောင်နဲ့နော်အမျိုးသမီးတွေနဲ့တွဲနေတဲ့ပုံတွေအမျိုးမျိုးပတ်သူရှောက်ဖန်ဆင်းပြလောက်တာဟုတ်လားလူတွေကအဲ့ဒါမနှက်ကလောက်တာလို့မသိမသိတဲ့အခါကျတော့လူတွေကရဟန်းတွေတွေ့ရင်ဆဲကြဆိုကြတချို့လည်းနှိပ်စက်ကြအဲ့လိုအမျိုးမျိုးဒုက္ခပေးတာပေါ့အဲ့ဒီအချိန်မှာကောဝုတ္တန်မြတ်စွာဘုရားရဟန်းတွေအလုံးကိုခေါ်ပြီးတော့မနှက်နှောက်ရှက်တဲ့အတွက်ကြောင့်တဲ့နော်လူတွေကတင်တို့ရဲ့ပုံမှာနော်ရိုင်းပြတာတွေဆဲဆိုတာတွေချုပ်ချယ်တာတွေနှိပ်စက်တာတွေလှုပ်လာတယ် အဲကြောင့်မို့လို့သင်တို့ဟာဒီအချိန်မှာနော်ဘယ်တရားနဲ့ဒီအခြေအနေကိုကျော်လွှားရမလဲဆိုတော့မေတ္တာကရုဏာမုဒိတာဥပေက္ခဗြဟ္မဇူတရား၄ပါးနဲ့ကျော်လွှားရမယ်ဒါကိုဘုံဘအဓိကပြောရင်တာနော်ဇလန်းကိုအဓိကပြောရင်တာမဟုတ်အခြေအနေဆိုးတွေနဲ့တွေ့လာတဲ့အခါမှာကိုယ့်ရဲ့စိတ်ထဲမှာဘယ်လိုတရားမျိုးတွေဖြစ်အောင်လုပ်ပြီးတော့ဒီအခြေအနေဆိုးတွေကိုရင်ဆိုင်ရမလဲဆိုတဲ့အဖြေလေးပါလို့ပြောတာနော်တတ္တလောကကြီးတစ်ခုလုံးရဲ့ပုံမှာ ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ကိုဘာလို့ခေါ်တော့မေတ္တာနော်ဆင်းရဲကင်းစီလိုတဲ့စိတ်ကိုဘာလို့ခေါ်တော့ကရုဏာတတ္တဝါတွေအဆင်ပြေးနေတာကိုအဆင်ပြေမြဲဆက်ပြီးတော့ပြည်နေကြပါစေမဆုပ်ယုံမပျက်စီးကြပါစေနဲ့ဆိုပါတော့မုဒိတာတတ္တဝါတွေရဲ့အဆင်ပြေခြင်းမပြေခြင်းသည်သူတို့ပြုထားတဲ့နော်အမှုကံတရားပေါ်မှာပဲအဓိကမူတည်နေတယ်ဒါကြောင့်တဗ္ဗေတတ္တတတ္တဝါကံတာမူလပိုင်ရတယ်ပိုင်သည့်အရေးစိတ်မှတွေ့အေးအေးမြမြနေပါမယ်ဥပေက္ခနော် အဲ့ဒီမေတ္တာကရုဏာမုဒိတာဥပေက္ခတရားနဲ့နေကြလို့ကောက်ကုတံမြတ်စွာဘုရားရဟန်းတော်တွေကိုသင်တာအဲ့တော့ရဟန်းတော်တွေကလည်းအဲ့ဒီနေ့တိုင်းနေတာနေတဲ့အခါကျတော့မာနကနှောင့်ယှက်လို့မရအောင်ရဟန်းတော်တွေရဲ့စိတ်ကိုဝင်ပြီးတော့သူအနှောင့်ယှက်ပေးလို့မရအောင်မြမဝိရဒတရား၄ပါးနဲ့ကာကွယ်ထားတယ်ပေါ့နော်ဟုတ်လားအဲ့လိုမျိုးနှောင့်ယှက်ပေးလို့မရတဲ့အခါကျတော့ဒါကတ်တိုက်တဲ့သဘောမျိုးနဲ့နှောင့်ယှက်တာပေါ့နော် အဲ့ဒီလိုနီးနဲ့နှောက်ရက်လို့မရတဲ့ခါကျနောက်တစ်ခါ तू ကလက်တိုက်တဲ့နီးနဲ့နှောက်ရက်ဖို့ကြံစီတယ်လက်တိုက်တာဘာလို့ဆိုတော့ရဟန်းတော်တွေကိုကြီးညိုဖို့ရအနေအထားတွေကို तू ကြားတဲ့အနေဖန်ဆင်းပြဇံပြန်နေပုံနေကြီးညိုစရာကောင်းတဲ့အနေအထားတွေလူတွေကိုဖန်ဆင်းပြလူတွေရဲ့စိတ်ကိုလှည့်စားအဲ့တော့လူတွေကရဟန်းတော်တွေရဲ့ပုံမှာအမြင်ပြန်ပြောင်းသွားကြပြန်အမြင်ကဘာဖြစ်သွားတော့ပြန်ပြောင်းသွားပြောင်းလဲသွားကြကြီးညိုတယ်စောတော့ သူတို့စော်ကားမော်ကားပြုတော့လေအဲ့ဒီချိန်မှာတချို့သေးတဲ့လူတွေငရဲပါညာရောက်ကြတာတောင်ရှိတယ်လို့ပြောတယ်။မာနရဲ့မာနလက်ချက်ကြောင့်မလို့သူတို့ဒုက္ခရောက်တော့တာသူတို့ကိုယ်တိုင်မာနလက်ချက်ကြောင့်ဒုက္ခရောက်တာတောင်သူတို့သိမသွားဘူး။လောကကြီးရဲ့ဆန်းကျယ်ပုံကိုမြင်တတ်ဖို့လိုတယ်ဟုတ်လား။အခုလည်းပဲမာနကလှည့်စားအဲ့တော့သူတို့ကောင်းတဲ့စိတ်တွေဖြစ်ပြီးတော့ကုသိုလ်တွေရတယ်သူတို့မှာ။အဲ့ဒါကြောင့်တချို့လည်းနတ်ပြည်ရောက်ကြတာတွေရှိတယ်။ဒါမာနလှည့်စားလို့နတ်ပြည်ရောက်သွားတာအကြောင်းတရားပေါ့နော်။အမှန်တော့သူတို့ရဲ့စိတ်ရဲ့ ကြည်ညိုစိတ်ကြောင့်နတ်ပြည်ရောက်တာပါရောက်တာတော့ဒါဆိုမနဲ့လှည့်စားတာရောအကြောင်းကင်းလားမကင်းဘူးအဲ့ဒီတရားခံအစ်စ်ကိုသူတို့မသိပါဘူးအဲ့တော့ကြည်ညိုကြတယ်လူတွေကလှူကြတန်းကြအဲ့လိုမျိုးကောင်းတဲ့အခြေအနေတွေအများကြီးတွေ့အဲ့ဒီကောင်းတဲ့အခြေအနေတွေ့လို့ရင်မှုတွေလောဘတွေတက်လာတယ်ဆိုရင်ယဟန်တွေရဲ့စိတ်ဓာတ်တွေပျက်စီးမယ်ပျက်စီးရင်အဲ့ဒါမနက်ကဝင်ပြီးတော့အနှောက်ယှက်ပေးလို့ရမယ်အမှန်ကောင်းတဲ့စိတ်နဲ့နော်အခြေအနေကောင်းတွေကိုဖန်တီးပေးတာမဟုတ်ဘူးနှောက်ယှက်ခြင်းလို့အခြေအနေကောင်းတွေကိုဖန်တီးပေးတာ ဒါသတိထားတဲ့အလွန်ကောင်းတယ်နော်ဒါမျိုးကိုလက်တိုက်တယ်လို့ခေါ်တယ်ဟုတ်လားသိပြီးတော့ကောင်းနေပြီဆိုရင်ကိုယ့်ရဲ့စိတ်ကိုအဲ့ဒီချိန်မှာထိန်းနိုင်အောင်ထိန်းမထိန်းနိုင်လို့ရှိရင်ပျက်စီးအောင်မှာပဲသူကလည်းဟုတ်လားများသောဖြင့်ဘုံဘုံတို့ကအဆိုးတွေကိုသာသတိထားမိတတ်ကြတယ်အကောင်းတွေကိုသိပြီးတော့သတိမထားမိတတ်ဘူးပေါ့ဟုတ်လားအဲ့လိုမျိုးကောင်းတာတွေနဲ့ရဟန်းတော်တွေရဲ့စိတ်ကိုဖျက်ဆီးဖို့နမဏကစ조사အဲ့လို조사တာကိုမြတ်စွာဘုရားသိတဲ့အခါကျတော့ရဟန်းတော်တွေကိုခေါ်ပြီးတော့ရဟန်းတို့ မနှက်လှည့်စားတဲ့တူကြောင့်လူတွေရဲ့ကြီးညိုမှုမျက်နှာမှုအချင်းရာတွေသင်တို့အပေါ်မှာအများကြီးဖြစ်နေပြီအဲ့တော့ဒီအနေအထားအားလည်းပဲအန္တရာယ်ရှိတဲ့အနေအထားပဲလွန်လွန်ကဲကဲဖြစ်လာတဲ့ခါကျတော့ဟုတ်လားအဲ့တော့ဒီကောင်းတဲ့အခြေအနေကိုနော်ဘာနဲ့တုံ့ပြန်မတော့ဘာနဲ့တုံ့ပြန်မတော့ဆိုတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီမှာ၄မျိုးထပ်ပြီးတော့ဟောတယ်နော်အဲ့ဒါဘာလို့ဆိုတော့အတုပဘာဝနာခန္ဓာကိုယ်ရဲ့မတင့်တယ်ပုံ ခန္ဓာကိုယ်ဆိုတဲ့နေရာမှာကိုယ်ခန္ဓာရောသူတစ်ပါးခန္ဓာရောခန္ဓာအားလုံးရဲ့အပေါ်မှာပေါ့နော်မတင့်တယ်ပေါ့နော်32မျိုးသောကုဋ္ဌာတာတို့ဖြင့်တီထောက်တီဆောက်ထားတဲ့အခြေအနေမှန်ကိုစဉ်းစားတာပေါ့နောက်ဟာရီပရိကူလတင်ညာနော်စားတောက်နေတဲ့အစာအာဟာရရဲ့ယွန်ရှာဆက်စုပ်ဖွယ်အနေထားကိုစဉ်းစားဆင်ခြင်တာဟုတ်လားနောက်ပြီးတော့ဘုံဘုံတို့တပ္ပလောကိအနာပိတတတင်ညာနော်တလောကလုံးဟာပျော်မွေ့စရာမရှိဘူးဆိုတဲ့အမြင်မှန်အဲ့ဒီတင်ညာပေါ့နော် နောက်ပြီးတော့တပ္ပသင်္ခါရတုအနိစ္စအလုံးစုံသောသင်္ခါရတရားတွေရဲ့မတည်မြဲမှုအနိစ္စကိုဆင်ញဲတာသင်ညာ၄မျိုးပေါ့မြတ်စွာဘုရားဟောအဲ့ဒါကဘာလဲဆိုတော့ဘုန်းဘုန်းတို့ကောင်းတာတွေနဲ့တွေ့တဲ့အခါမှာဘာလို့ဖို့တော့စဉ်းစားဆင်ញင်ဖို့အသုံးပြုဖို့အဲ့ဒါမြတ်စွာဘုရားဟောပြဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားဟောပြတော့ယဟန်တို့ရဲ့နှစိတ်ကို မာနဟာနှောင့်ယှက်လို့မရပြန်ဘူးမရတဲ့အခါကျတော့မာနကဒုတိမာနကဒါရှင်မာမောကလအလောင်းနော်ဘာဆက်ပြီးတော့စဉ်းစားတော့ဆိုတော့အဲ့လိုဆိုလို့ရှိရင်နော်ငါကိုရီလက်ရောက်ပဲငါနော်အနှောင့်ယှက်ပေးတော့မယ်ဆိုပြီးတော့ဩမြတ်စွာဘုရားကောက်ကုတ္တမြတ်စွာဘုရားဆွမ်းခံကြွတာအဲ့ဒါနောက်တော့ဘာရှင်ဝိဓုဒမထေပါအဲ့ဒီဝိဓုဒမထေရဲ့ခေါင်းတော်ကိုကလေးတယောက်ကိုဝင်ပူပြီးတော့ ကြောက်ခဲနဲ့ပြစ်တယ်ကြောက်ခဲနဲ့ပြည့်တဲ့အခါကျတော့ခေါင်းကသွေးဆက်လက်ကြပြီးတော့အဲ့ဒါဝိဓုရမထေရမြတ်စွာဘုရားနောက်ကပဲဒီတိုင်းပဲငြိမ်ငြိမ်လေးပဲလိုက်သွားအဲ့ဒါကိုမြတ်စွာဘုရားသိတဲ့အခါကျတော့အော်ဒီမာနကကိုပမာဏကိုမသိလေခြင်းကိုကိုကိုဒုက္ခရအောင်လုပ်နေတာငါဘယ်ရောက်လို့ရောက်တော့မယ်ငါဘာတွေလုပ်လို့လုပ်နေတယ်ဆိုတာ तू မသိဘူးပေါ့နော်အဲ့ဒါမြတ်စွာဘုရားလှည့်ပြီးတော့ကြည်ရှင်မြောင်ကြီးလှည့်တယ်လို့လှည့်ရတယ်နော်ခေါင်းလေးတင်လှည့်လို့မရဘူးမြတ်စွာဘုရားဆိုတာဟုတ်လား အဲ့လိုလဲလှဲ့လေကြည်လိုက်ရောအဲ့ဒီဒုတိမာနဟာတခါတည်းသေပြီးတော့ဝီရင်ငယ်ကြီးကိုတန့်ရောက်သွားအဲ့ဒါရှင်မမောက်ကလန်အလောင်းအဲ့ဒါရှင်မမောက်ကလန်အဲ့ဒါကိုပြောပြီးတော့ငါအဲ့ဒီတုန်းကအဝီရင်ငယ်ကြီးကိုရောက်တာအားတဲ့အဲ့ဒါငါ့ကိုဘေးကနေပြီးတော့တန်တခြင်းနေနဲ့ထိုးတာအဲ့ဒါငရဲတိနေကငါ့ကိုလာပြောတာပေါ့နော်ဒီဘက်ကတစ်ချောင်းထိုးတယ်ဟိုဘက်ကတစ်ချောင်းထိုးတယ်သူခန္ဓာကိုယ်ကြီးကဘလောက်ကြီးတုံဆိုရင်အဲ့ဒီတန်တခြင်းနှစ်ချောင်းအလဲမှာဒိုင်းဆိုတိုက်တဲ့အချိန်ဟာ နှစ်တစ်ထောင်ပြည့်တဲ့အချိန်လို့သင်မှတ်ပါလို့ပြောတယ်တဲ့အဲ့ဒီတော့ငါခန္ဓာကိုယ်ဟာလူခန္ဓာကိုယ်ဒါပေမဲ့ငါရဲ့ခေါင်းကတော့ငါးတကောင်ရဲ့ခေါင်းလိုပဲတဲ့အကုန်လုံးပြန်ပြောတာရှင်မမောက္ကလန်ဟုတ်လားအဲ့ဒါမြတ်စွာဘုရားရဲ့တပိတာဝကကိုညှင်းဆဲခဲ့လို့ငါမှအဲ့လိုဒုက္ခတွေကြုံရတာအခုသင်ရလည်းပဲမြတ်စွာဘုရားတပိတာဝကဖြစ်တယ်ငါ့ကိုညှင်းဆဲတာပေါ့ဒီဒုက္ခတွေတင့်တီရောက်မလာဘူးလို့မြန်ထင်နေသလား ခုသင်ညှင်းဆဲတဲ့ယဟန်တော်ကဘလို့ယဟန်တော်လို့မြန်ထင်နေတယ်ဆိုပြီးတော့ရှင်မောကလန်သူ့ရဲ့အစွမ်းတတိတွေအဲ့ဒီမှာပြပြီးတော့ဒီလိုယဟန်တော်မျိုးကိုသင်ညှင်းဆဲတာဟာသင်ဒုက္ခမရောက်ဘူးလို့မြန်ထင်နေသလားနော်မိဟာဘဇုကိုလောင်မယ်ဆိုပြီးတော့စူးစမ်းအထောက်တာမရှိဘူးတဲ့တကယ်စင်စစ်မိကိုသွားထိလို့တာလေမိဟာလောင်ကျွမ်းပြစ်လိုက်တာအဲ့ဒီဥပမာတွေပါပြောတာနော်ဒါကာထာလေးနဲ့အဲ့လိုပြောတဲ့ခါကျတော့မန္တကအလွန်ကိုစိတ်ပြက်ပြီးတော့ကြောက်ွယ်သွားတယ်တဲ့ ဟုတ်လားတန်ခိုးကရပြီးတော့တောင်းပန်သွားတယ်လို့တော့စာထဲမှာမတွေ့ဘူးနော်စိတ်ပြည့်စိတ်မကောင်းဖြစ်ပြီးတော့ပျောက်သွားတယ်လို့ပဲပါဟုတ်လားအဲ့တော့ဒီသုတ်တန်လေးကိုဘုံဘုံဘာလို့ပြောတာတုံးဆိုတော့ကောင်းတဲ့လောကဓာတ်နဲ့တွေ့ရင်ဘလို့နေရမလဲဆိုးတဲ့လောကဓာတ်နဲ့တွေ့ရင်ဘလို့နေရမလဲဟုတ်လားဒါလေးကိုဘုံဘုံတို့သတိရဖို့ပေါ့နော်ဆိုးတဲ့လောကဓာတ်နေနဲ့တွေ့ရင်ဘာနဲ့နေမလို့ပြမဝိဟာရတရား၄ပါးနဲ့နေရမယ်ကောင်းတဲ့လောကဓာတ်နေနဲ့တွေ့ရင်ဘာနဲ့နေမလို့အတုပါရဲ့ အာဟာရပတိကူလတင်ညာယေတပ္ပလောကိအနာပိတတိတင်ညာယေတပ္ပသင်္ခါရေတုအနိစ္စတင်ညာယေဒါနဲ့နေရမယ်ဒါတွေကဘုန်းဘုန်းတို့ရဲ့စိတ်တွေကိုနော်တည်ငြိမ်ရာတည်ငြိမ်ကြောင်းတနည်းအားဖြင့်လောကဓာတ်နေနဲ့တွေ့လာရင်မတုံ့လောက်အောင်နေဖို့အတွက်နီလန်းနေပေါ့ဟုတ်လားကောင်းတာနဲ့တွေ့ရင်ဘလို့ဆိုးတာနဲ့တွေ့ရင်ဘလို့ဆိုတာလေးကိုပြောခြင်းလို့ဒီသုတ်တန်လေးကိုပြောပြတာဟုတ်လားဒီလောကဓာတ်တရားတွေနဲ့တွေ့လာတဲ့အခါမှာတကယ်ကိုပဲကိုယ့်ရဲ့စိတ်ကို နော်ထိမ့်သိမ့်နိုင်ဖို့မြတ်စွာဘုရားနှီးပေးထားတဲ့တုတ်တန်တစ်ခု ရှိသေးတယ်ဟိုတုန်းကလည်းအကျေတဝန်ဟောဘူးပါတယ်လောကဓမ္မတုတ်တန်ဆိုတာအဲ့ဒီမှာတော့မြတ်စွာဘုရားကယဟန်တွေကိုနော်ပညာရှိတို့ရဲ့လောကဓာတ်တရားရဲ့ပုံမှာနော်တုံ့ပြန်ပုံတုံ့ပြန်နေပညာမဲ့တို့ရဲ့လောကဓာတ်တရားရဲ့ပုံမှာတုံ့ပြန်ပုံတုံ့ပြန်နေမတူကွဲပြားခြားနားတဲ့အကြောင်းဟောတာဟုတ်လားဘလို့မတူတာတော့နော်ဉာဏ်ရှိတဲ့လူတွေရဲ့လောကဓာတ်တရားရဲ့ပုံမှာတုံ့ပြန်တာဘလို့တော့ဉာဏ်မဲ့တဲ့လူတွေရဲ့လောကဓာတ်တရားရဲ့ပုံမှာတုံ့ပြန်တာဘလို့တော့ ညံမဲ့တဲ့လူတွေလောကဓာတ်တရားတွေ့လာပြီဆိုလို့ရှိရင်ဒီအကောင်အဆိုးအမျိုးမျိုးသောအတွေ့အကြုံတွေဟာနော်အနေစောဒုက္ခနတ္တဝိရိနာမဓမ္မောတိယထာဘုဒ္ဓနပ္ပဇာနာတိနော်ဒါတွေဟာမတီးမြဲတဲ့အရာတွေဒါတွေဟာမတီးမြဲတဲ့အတွက်ကြောင့်ကောင်းမွန်တဲ့အရာတွေမဟုတ်ဘူးဟုတ်လားဒီအတွေ့အကြုံတွေဟာတကယ်ကိုပဲဖောက်လွဲဖောက်ပြန်ဖြစ်တတ်တဲ့သဘောတွေလို့မှန်မှန်ကန်ကန်သူမသိဘူးတဲ့နော်အနေစောဒုက္ခဝိပရိနာမဓမ္မောတိယထာဘုဒ္ဓနပ္ပဇာနာတိဟုတ်လား အနေဆာရဲ့ဒုက္ခရဲ့ဝိပရိနာမဓမ္မရဲ့နော်အနေဆာဆိုတာမတည်မြဲတာဒုက္ခဆိုတာမတည်မြဲလို့မို့မကောင်းမွန်တဲ့သဘောပြောတာဝိပရိနာမဓမ္မဆိုတာခုတစ်မျိုးတော့ကြတစ်မျိုးဖြစ်ရှင်သလိုဖြစ်တတ်တဲ့သဘောပေါက်ပြန်ပြောင်းလဲတတ်တဲ့သဘောကိုပြောတာဟုတ်လားအဲ့ဒါညံမဲ့တဲ့လူတွေကလက်ရလာပြီးသို့မဟုတ်ဆုံးရှုံးသွားပြီးဟုတ်လားလောကဓာတ်တရား၈ပါးအကျဉ်းပြောတော့ဘူးနော်အကောင်းဆုံးအမျိုးမျိုးအတွေ့အကြုံတွေတွေ့ကြုံလာပြီဆိုရင်ဒီအတွေ့အကြုံတွေရဲ့ပုံမှာအနိစ္စဒုက္ခဝိပရိနာမဓမ္မလို့ဒီအမှန်တရား၃ချက်နဲ့သူဟာ မစင်ကျင်တတ်ဘူးအဲ့လိုမစင်ကျင်တတ်တဲ့အတွေ့အကြုံသူ့ရဲ့စိတ်ကိုဒီအကောင်းဆိုးလောကရန်အမျိုးမျိုးတွေကလွှမ်းမိုးသွားတယ်အဲ့လိုလွှမ်းမိုးသွားတဲ့အခါကျတော့အကောင်းလောကရန်တွေကလွှမ်းမိုးသွားပြီဆိုရင်သူ့စိတ်ထဲမှာနှစ်သက်တယ်ပျော်သွားတယ်ရှင်သွားတယ်သဘောကျသွားတယ်အဆိုးလောကရန်တွေကလွှမ်းမိုးသွားပြီဆိုရင်ဘာဖြစ်ပြီလဲဆိုတော့စိတ်ပြက်တယ်ဝမ်းနည်းတယ်သူ့စိတ်တွေရဲ့အပြောင်းလဲပေါ့နော်အဲ့ဒါကိုအနုရောဓဝိရောဓတဲ့နော်လိုက်လျောနေတယ်ဆန့်ကျင်နေတယ် လိုက်လျောနေတယ်နှစ်သက်နေဆိုတော့လောဘကိုပြောတာဆန့်ကျင်ကန့်ကွက်နေတယ်ဆိုတော့ဘာပြောလဲဒေါသကိုပြောတာကောင်းတာတွေကိုလောဘနဲ့တုံ့ပြန်တယ်ဆိုးတာတွေကိုဒေါသနဲ့တုံ့ပြန်တယ်အဲ့ဒီနေရာဖြင့်အဲ့ဒီပုဂ္ဂိုလ်ဟာနော်ဘာပြောတော့တောဧဝံအနုရောဓဝိရောဓတမပံတော့နပရိမုစတိဇာတိယာစရာယမရဏေနတောကေဟိပရိဒေဝိဒုက္ခိဒေါမနတိဥပယာတိဟိနပရိမုစတိဒုက္ခတမတိဝရမိတဲ့နော်အတွေ့အကြုံတွေကိုလောဘဒေါသနဲ့တုံ့ပြန်နေသမျှကလပ်ပတ်လုံးအဲ့ဒီပုဂ္ဂိုလ်ဟာ ဇာတိစရာမရဏတောကပရိဒေဝဒုက္ခဒေါမနတာဥပါယတာတရားဇိုးတွေကမလွတ်မြောက်နိုင်ဘူးဒုက္ခအားလုံးကမလွတ်မြောက်နိုင်ဘူးလို့အဲ့လိုဟောတယ်။ဒါပညာမဲ့တို့ရဲ့လောကဓာတ်တရားရဲ့ပုံမှာတုံ့ပြန်ခြင်းအနှစ်ချုပ်ပဲ။ပညာရှိတွေကြတော့အဲ့ဒါနဲ့ဆန့်ကျင်ဘက်ပဲ။လောကဓာတ်တရားနဲ့တွေ့လာပြီဆိုလို့ရှိရင်ဟွန်းသောစာခောအနေသောဒုက္ခဝိရိနာမဓမ္မောတိယထာဘုဒ္ဓံပဇာနာတိအခုငါတွေ့နေရတဲ့ဒီအတွေ့အကြုံလက်ရတာပဲဖြစ်ဖြစ်မရတာပဲဖြစ်ဖြစ်ဟုတ်လား။ ချမ်းရရှိတာပဲဖြစ်ဖြစ်မရှိတာပဲဖြစ်ဖြစ်ချီးမွမ်းတာပဲဖြစ်ဖြစ်ကဲတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ဒီအတွေ့အကြုံတွေဟာအနေသောဒုက္ခဝိရိနာမဓမ္မောမတည်မြဲတဲ့အရာတွေကောင်းကောင်းဆိုဆိုတာအမှန်ပဲလေဟုတ်လားမတည်မြဲတဲ့အတွက်ကြောင့်တကယ်ကောင်းတဲ့အရာတွေမဟုတ်ဘူးဆိုတာလည်းအမှန်ပဲဖောက်လွဲဖောက်ပြန်ဖြစ်တတ်တယ်ဆိုတာလည်းအမှန်ပဲဟုတ်လားအခုနော်အဆင်ပြေနေလို့ခဏအနေတောက်လျှောက်အဆင်မပြေဘူးဆိုတာလည်းဖြစ်သွားနိုင်တာပဲကို ဟုတ်လား အဲ့ဒီလိုအမှန်တိုင်းစဉ်းစားဆင်ခြင်တဲ့အတွက်ကြောင့်ဒီအကောင်းအဆိုးအမျိုးမျိုးကသူ့စိတ်ကိုမလွှမ်းမိုးနိုင်အဲ့လိုမလွှမ်းမိုးနိုင်တဲ့အတွက်ကြောင့်ကောင်းတာနဲ့တွေ့လည်းပဲသူ့စိတ်ဟာနှစ်သက်တယ်ဆိုတာမရှိဘူးမကောင်းတာနဲ့တွေ့လို့လည်းပဲစိတ်ပြတ်တယ်ဆိုတာမရှိဘူးအဲ့လိုဆိုလို့ရှိရင်သောအေဝံအနုရောဓဝိရောဓဝိပဟိနောနော်အဲ့ဒီနှစ်သက်ခြင်းဆန့်ကျင်ကန့်ကွက်ခြင်းလောဘဒေါသတရားနှစ်ပါးနဲ့ကင်းကွာနေတဲ့ပုဂ္ဂိုလ်ဟာဘာဖြစ်မလဲတော့ နော်ပရိမုစတိဇာတိယစရာယမရဏေနတောကေပရိတေဝိဒုက္ခေဒေါမနတေဟိဥပယတေဟိဝရာမိဟုတ်လားဇာတိစရာအစရှိတဲ့ဆင်းရဲဒုက္ခတွေကသူကဘာဖြစ်မလို့လွတ်မြောက်သွားမယ်လို့အဲ့ဒီဟောတာနော်မြတ်စွာဘုရားဟုတ်လားဒါကဘုံဘုံဟာဒုတိယလောကဓမ္မသုတ်တန်ဆိုတဲ့မြတ်စွာဘုရားဟောထားတဲ့သုတ်တန်လေးကိုအနှစ်ချုပ်ပြီးတော့ပြောပြတာအဲ့ဒီသုတ်တန်မှာလောကဓာတရားတွေနဲ့တွေ့လာရင်ဘလို့ရင်ဆိုင်ရမလဲဆိုတာကို तू ကတော့လောကဓာကိုအကောင်းဆုံးမခွဲတော့ဘူးဘယ်လောကဓာပဲဖြစ်ဖြစ် ဒီအနိစ္စဒုက္ခဝိပရိနာမလို့ဒီတရားအမှန်တရား၃ချက်နဲ့ဆင်ခြင်ရမယ်လို့အဲ့ဒီမှာတော့အဲ့လိုသင်သောသောကတုတ်တန်ထဲမှာကျတော့တမျိုးလေးနော်အကောင်းနဲ့တွေ့ရင်ဘလို့လို့အဆိုးနဲ့တွေ့ရင်ဘလို့လို့မှတ်မိအောင်မှတ်ရမယ်နော်အခုဒီလောကဓမ္မလောကဓမ္မတုတ်တန်ကြတော့ဘာပြောတော့အနေစာဒုက္ခဝိပရိနာမဓမ္မအတွေ့အကြုံတွေကိုအကောင်းအဆိုးမခွဲတော့ဘူးကောင်းတာပဲတွေ့တွေ့ဆိုးတာဘာပဲတွေ့တွေ့တွေ့ချင်ရတွေ့တကယ်တမ်းလောကဓမ္မတော့အမြဲတွေ့နေတာနော် ဒုက္ခဒုက္ခလောကဓာတ်နဲ့လွတ်ကင်းတဲ့အချိန်ဆိုတာမရှိသလောက်နေပါလိမ့်မယ်ဟုတ်လားနည်းနည်းအဆင်ပြေတာနဲ့များများအဆင်ပြေတာဒါပဲကွာမယ်ဟုတ်တယ်မဟုတ်လားလောကဓာတ်ကြီးတာသေးတာပဲကွာမယ်တကယ်ကတော့လောကဓာတ်ဆိုတာအချိန်တိုင်းလိုလိုတွေ့နေတယ်ကြုံနေတာအဲ့ဒါတွေကိုဘုံဘုံတို့အဆင်ပြေပြေရင်ဆိုင်နိုင်ဖို့ဆိုရင်အနေစာဒုက္ခဝိပရိနာမဓမ္မဒီတရားသုံးလုံးကိုအလွန်ကျွမ်းကျင်အောင်မလုပ်ထားမလို့လေ့ကျင့်ထားရမယ်နော်ဘယ်အတွေ့အကြုံမှမတည်မြဲဘူးပြီးသွားမှာအဲ့ဒါကြောင့်မလို့ဘယ်ဟာမှကောင်းတဲ့ဟာမဟုတ် ရတာနဲ့မရတာအတူတူသုံးသပ်ထားတာနော်ဒီမှာဘုံဘုံတို့ပုထုဇဉ်စိတ်တွေကတော့ဘလို့တော့ရတာနဲ့မရတာအလွန်ကိုမတူဘူးလို့ထင်တယ်ချီးမွမ်းတာနဲ့ကြည့်ရတာရောဘလို့ထင်တော့မတူဘူးလို့ပဲထင်တယ်ဒီမှာတော့မြတ်စွာဘုရားဘလို့သုံးသပ်တာအတူတူပဲသုံးသပ်ပြထားတယ်အိဋ္ဌဒုက္ခဝိရိနာမဓမ္မပဲကောင်းတဲ့လောကဓာတ်၄ပါးလည်းအိဋ္ဌဒုက္ခဝိရိနာမဓမ္မပဲမကောင်းတဲ့လောကဓာတ်၄ပါးလည်းအိဋ္ဌဒုက္ခဝိရိနာမဓမ္မပဲဒါအလွန်တတိထားစရာကောင်းတဲ့အချက်ပဲနော်ဒါကမြတ်စွာဘုရားအကောင်းဆုံး မရွေးတော့ဘဲနဲ့အဲ့လိုမျိုးအမှန်တရားတွေနဲ့ဆင်ခြင်ပြလိုက်တာပေါ့အဲ့ဒါပညာရှိတို့ရဲ့လောကဓာတ်တရားရဲ့ပုံမှာတုံ့ပြန်နေဟုတ်လားအဲ့ဒါနောက်ဆုံးဏိကုံးချုပ်လေးပုံပုံဟာလောကဓာတ်တရားနဲ့တွေ့လာလို့ရှိရင်နောက်ကျန်တာတွေအမှတ်မရအောင်တော့မှဒီနောက်ဆုံးပြောမဲ့စကားလုံးလေးကိုတော့အမှတ်ရစေခြင်းအဲ့ဒါပေါင်းဆိုအနိစ္စဆိုတဲ့စကားလုံးပေါ့ဘာပဲဖြစ်ဖြစ်ပြီးဆုံးလိုက်နေတဲ့သဘောလေးဟာအနိစ္စပဲလေအစဉ်ပြေပြေမပြေပြေဘလို့ပဲဖြစ်နေနေ ပြီးရတာကြီးပဲ။ဘုန်းဘုန်းတို့တည်တံ့နေတယ်ဆိုတာဘယ်ဟာမှမရှိဘူး။အကောင်းဆုံးမှန်တယ်မြတ်မတည်တံ့ဘယ်ဟာမှတည်တံ့နေတယ်ဆိုတာမရှိဘူး။ပြီးသွားတာကြီးပဲပေါ့နော်။အဲ့ဒါပုံမြင်လေးတစ်ပုဒ်ဟိုတုန်းကတရားတဲ့ထက်ထည့်ပြီးတော့ဟောဖို့ပါတယ်။ဘယင်ကြီးတစ်ပါးကပညာရှိတယ်ငါအမြဲမပြတ်စဉ်းစားဆင်ခြင်မှုတကယ်လည်းထိရောက်တဲ့အဆုံးအမလေးပေါ့နော်ဘလို့အနေထားနဲ့မျိုးနဲ့တွေ့တွေ့နော်စဉ်းစားဆင်ခြင်ဖို့အတွက်အသုံးတည့်မဲ့ နော်အဆုံးမလေးအတူချုပ်ပြီးတော့ငါ့ကိုနော်ရေးပြပါလို့ပညာရှိတွေဟောတောင်းဆိုတာပေါ့ဘုရင်ကြီးကအဲ့ဒါသူ့ရဲ့သမီးတော်လေးကလည်းပညာရှိထဲမှာပါတယ်သူကလည်းပညာရှိအဲ့ဒါပညာရှိအမကြီးတွေကအမျိုးမျိုးဘုရင်ကြီးကိုရေးပြပြီးတော့ဆက်သားကြတာပေါ့အဆုံးအမတွေနော်ဘလို့လေးနှလုံးသွင်းရင်တော့ကောင်းတယ်ဘယ်စကားလေးကတော့ကောင်းတယ်အမျိုးမျိုးပေါ့အဲ့ဒါသူ့ရဲ့သမီးတော်လေးကတော့လက်စွပ်လေးပေးတယ်တဲ့ဘုရင်ကြီးကိုဒီထဲမှာနော်အခြေအနေတိုင်းမှာ အသုံးတည့်မဲ့အဆုံးအမစကားလေးပေါ့စဉ်းစားဆင်ခြင်ဖို့ကောင်းတဲ့စကားလုံးလေးရေးထားတယ်စကားလုံးကမများဘူးလေးလုံးပဲရေးထားတယ်တဲ့အဲ့ဒါနဲ့ဘင်းကြီးကိုအဲ့ဒီလက်စွပ်လေးဆက်တာလက်စွပ်လေးကအမျိုးမျိုးကြုတ်ကလေးတွေတဲ့အဆင့်ဆင့်ထည့်ထားပါတော့အဲ့ဒါဘင်းကြီးအဲ့ဒါကိုအဆင့်ဆင့်ဖွင့်ပြီးတော့အဲ့ဒီလက်စွပ်လေးကိုကြည့်တဲ့အခါကျတော့စကားလုံးကစာလုံးလေးကလေးလုံးပဲပါရေးထောင်ဆိုပြီးသွားမှာပါလို့ရေးထားတယ်တဲ့ဟုတ်လား ပြီးသွားမှာပါအဲ့ဒါဘယ်အခြေအနေမှာပဲဒီဟာလေးကိုဖတ်လိုက်ဖတ်လိုက်စိတ်ကိုမှန်မှန်ကန်ကန်သိတဲ့အသိဉာဏ်ကိုတမျိုးမဟုတ်တမျိုးရသွားစေလိမ့်မယ်ပေါ့ဒီစကလုံးရဲ့နော်အစွမ်းတတ္တိနော်အကျိုးကျေးဇူးကြီးမားပုံကိုဉာဏ်ပညာရှိရင်ရှိသလောက်သိနိုင်တယ်ပေါ့နော်ဒါအနိစ္စကိုကိုစားပြုတဲ့စကလုံးပဲလေဘယ်အတွေ့အကြုံပဲဖြစ်ဖြစ်ပြီးတော်မှာကြီးပဲဟုတ်လားအဲ့လိုပြောလို့ခပ်ပေါ့ပေါ့သုံးတက်လိုက်တာမဟုတ်ဘူးဒါအမှန်တရားပဲ ဟုတ်လားအကုန်လုံးကဘာဖြစ်သွားမှာတော့ပြီးတော့မှာကြီးပဲဟုတ်လားအဲ့ဒီပြီးဆုံးခြင်းဆိုတဲ့အနေစာကိုမသိလို့ဘုန်းဘုန်းတို့ရဲ့စိတ်တွေကနော်အရေးပါတဲ့အရာရောက်တယ်ထင်ပြီးတော့ပြာတွေခတ်နေတော့နော်ဒုက္ခတွေရောက်နေတာတကယ်တမ်းကဟုတ်လားအကုန်လုံးကဘာဖြစ်သွားမှာတော့ပြီးသွားမှာပဲအဆင်ပြေလည်းပဲပြီးသွားတာပဲအဆင်မပြေလည်းပဲပြီးသွားတာကြီးပဲဟုတ်လားတကယ်တော့ဖြစ်ခဲ့တာတွေအကုန်လုံးဟာပြီးခဲ့တာကြီးပဲအခုဖြစ်နေတာတွေလည်းပြီးနေစေနောင်ဖြစ်သွားမဲ့အရာတွေလည်းပြီးသွားမဲ့အရာတွေကြီးပဲပေါ့နော် တော့ဒီစကလုံးလေးကိုဘုံဘုံစိတ်ထဲမှာဘလို့ခံစားရအောင်ဆိုတော့ဘလို့လောကနာနဲ့ပဲတွေ့တွေ့စိတ်ကိုလောဘဒေါသအစွန်းနှစ်ဖက်ကိုမရောက်အောင်အလွန်တည်ငြိမ်အောင်ထိမ့်သိမ့်နိုင်တဲ့စကလုံးပေါ့နော်ကောင်းတာနဲ့တွေ့လို့လည်းပဲလောဘအစွန်းကိုမရောက်အောင်သူထိမ့်နိုင်တယ်ကောင်းတာလည်းပြီးသွားမှာပဲဒီလောက်ကြီးဟိုတန်ဖိုးရှိလာတယ်မဟုတ်ဘူးပေါ့နော်မကောင်းတာလည်းပြီးသွားမှာပဲလို့စဉ်းစားလိုက်တဲ့ခါကျဒီလောက်ကြီးစိတ်ပြည့်စရာမဟုတ်ဘူးလို့ဟော အဲ့လိုမျိုးအစွန်းတစ်ဖက်ကိုမရအောင်ထိမ့်ညှိပေးနိုင်တဲ့အစွမ်းရှိတယ်ပေါ့နော်။ကောင်းတာကိုလည်းတိတ်အထင်ကြီးစရာကြီးမဟုတ်ဘူးလို့သူကပြောရရောက်တယ်။မကောင်းတာကလည်းတိတ်ကြောက်စရာမဟုတ်ဘူးလို့ပြောရရောက်တယ်။သဘောပေါက်လားမသိဘူး။အင်းအဲ့ဒါနောက်ဆုံးပြောချင်တာကတော့နော်တွေ့ကြုံလာတဲ့လောကရန်တရားတွေနဲ့ပတ်သက်လာရင်အဲ့ဒီပြီးသွားမှာပါဆိုတဲ့စကားလုံးလေးတနည်းအားဖြင့်အနေဆာပေါ့နော်။အဲ့ဒီအနေဆာဆိုတဲ့စကားလုံးတစ်လုံးကိုဘုံဘုံတို့လွန်ပိုင်ပိုင်နိုင်နိုင်ဖြစ်အောင်လေ့ကျင့်ထားပေါ့။ဟုတ်လား အဲ့ဒီအနေဆာဆိုတဲ့စကားလုံးတစ်လုံးတည်းကပဲဘလို့လောကရန်နဲ့ပဲတွေ့တွေ့ကိုယ့်ရဲ့စိတ်ကိုလောဘဒေါသဖြင့်မတုန်လှုပ်အောင်ထိမ့်သိမ့်ပေးနိုင်လိမ့်မယ်လို့ဒါကိုဘုံဘုံတို့နားလည်စေချင်တာဟုတ်လားတပြောခဲ့တဲ့စကားတွေတော်တော်များသွားပြီเนาะအချိန်လဲစေ့သွားပြီဟုတ်လားအဲ့ဒီကနေ့ဘုံဘုံတို့ပြောခဲ့တာလောကရန်တရားနဲ့ပတ်သက်လို့စိတ်မှာမတုန်ဖို့မလှုပ်ဖို့အဓိကပြောခဲ့တာเนาะလောကရန်တရားတွေဆိုတာလူတိုင်းတွေ့ကြကြုံကြမှာတွေ့နေကြုံနေကြတာဟုတ်လား ဘာကြောင့်တွေ့တော့အတိတ်ကံကြောင့်တွေ့ရတာရှိတယ်ပြစ္ဆုတ်ပံကံကြောင့်တွေ့ရတာရှိတယ်နော်တနည်းအားဖြင့်လူရလူဖြစ်နေလို့ကိုလူလောကဓာတ်နေဘမွန်တို့မှာတွေ့နေရတာကြုံနေရတာဟုတ်လားအဲ့ဒါလိုအကြောင်းတရားလေးတွေကိုနားလည်ပြီးတော့လောကဓာတ်တရားနဲ့တွေ့တဲ့အခါမှာပညာရှိတို့ရဲ့တုံ့ပြန်ခြင်းမျိုးနဲ့တုံ့ပြန်နေအောင်ဘယ်လိုကြရမလို့စူးစမ်းကြရမယ်ဟုတ်လားအဲ့ဒါဘမွန်တို့မာရတေဇနိယတုတ်တန်ရအကောင့်နဲ့တွေ့ရင်ဘယ်လိုတုံ့ပြန်ရမလဲအဆိုးနဲ့တွေ့ရင်ဘယ်လိုတုံ့ပြန်ရမလဲပြောခဲ့တယ်နော်လောကဓာတ်မှာတုတ်တန်ရ ကောင်းကောင်းဆိုးဆိုးလောကဓာတ်တရားမျိုးမျိုးကိုအနိစ္စဒုက္ခဝိပရိနာမဓမ္မဆိုတဲ့အမှန်တရား၃ချက်နဲ့ဆင်ញင်တဲ့နီးနဲ့လည်းမြတ်စွာဘုရားဟောတာရှိတယ်။နောက်ဆုံးကတော့ဗာပြောလိုက်တော့အနိစ္စတစ်လုံးပေါ့နော်။ဘာပဲဖြစ်ဖြစ်ပြီးသွားမှာပြီးသွားမယ့်အရာတွေလို့ဘုမတို့ရဲ့စိတ်ထဲမှာအဲ့ဒီအမြင်လေးကိုခိုင်ခိုင်မာမာနော်စွဲနေဖို့လိုတယ်။တနည်းအားဖြင့်အဲ့ဒီအမြင်လေးကိုပိုင်ပိုင်နိုင်နိုင်ကျွမ်းကျင်ထားဖို့လည်းလိုသေးတယ်။နော်ကျွမ်းကျင်ပြီးတော့မှစွဲထားရင်ပိုကောင်းတယ်ပေါ့နော်။ ဒီအနေဆာကိုကောင်းကောင်းလည်းမြင်တယ်မြင်ထားတဲ့ဒီကောင်းကောင်းအမြင်လေးကိုလည်းပဲကိုယ်စိတ်ထဲမှာအမြဲတမ်းလိုလိုရှိနေတယ်ဆိုတော့ဒါစွဲနေတယ်ဆိုတဲ့သဘောလေးကိုပြောတာဟုတ်လားအဲ့ဒီလိုအနေအထားမျိုးနဲ့ဘုံဘုံတို့တုံ့ပြန်နိုင်မယ်ဆိုလို့ရှိရင်ဒီမင်္ဂလာတရားနဲ့အထိုက်အလျောက်ပြည့်စုံမယ်လို့ဆိုရမယ်ပေါ့ဟုတ်လားဒီမင်္ဂလာကြီးနဲ့ပြည့်ပြည့်ဘဝပြည့်စုံဖို့ကတော့ယန္တာဖြစ်မှပြည့်စုံမှာနော်ဟုတ်လားဒါကြောင့်နောက်ဆုံးဒီဖုဒ္ဓတ္တလောကဓမ္မီစိတ်တန်ယတနာကံပတိဆိုတဲ့ဂါထာတော်မှာလာတဲ့ နော်လောကဓာတ်တရားနဲ့တွေ့လာရင်မတုံ့လှုပ်ခြင်းသည်မင်္ဂလာဆိုတယ်ဟုတ်လားဒီမင်္ဂလာတရားနဲ့ပြည့်စုံနော်ကြိုးပမ်းနိုင်ကြပါစေလို့ဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မညံပုညံမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း